ယနေ့သာသနာတော်2546ခုကောဇာတဂရိ1346ခုဥတုဝသနာမူလရာသီဝါကောလာပြည့်ကျော်9ရက်နေ့နေ့လယ်ပိုင်းမဟာရန်ကုန်တိုင်းလိုင်မြို့နယ်အမှတ်9ရပ်ကွက်ဓမ္မရဂိတဖြူမဟာစီတိုက်ခွဲဝဲဤကြောင့်ဤတိုးချက်အမှုအလူရှင်များ လူတန်းရရာ၌တေဥအောင်မင်းတော်ခင်ဝင်းကြီးတို့ကိုရည်စူး၍ဥတင်ထုံးမောင်နှမတစုအမှတ်96လရန်ကုန်မြို့3သိန်း3000ကျဥခင်တရားတော်ခင်အမမကင်စွာအရည်စူး၍ကျန်ရစ်သူမိသားတစုအမှတ်89လရန်ကုန်မြို့3သိန်းကျဒေါ်ခောပူဝါအာယီရွှေ၍ဥတင်ရွှေဒေါ်တင်ဒေါ်ချင်းကြီးမိသားစုမှ920မဟာဗန္ဓုလလရန်ကုန်မြို့ 3000ကျဓမ္မတပါဥထုမြတ်တော်ရှုတိအကိုပန်ဝင်ဥလရွှေတို့အားယေရှု၍ဥနိုင်ကိုကိုတော်ကျင်စေမိသားစုတမတကံကြီးစားတော့ဆိုင်1000ကျလေဥခင်မောင်အားယေရှု၍တော်ကျင်နာမူထကဥကြည်သိမ့်တော်စန်းစမ်းမြင့်မိသားစုမှ89 18လရန်ကုန်မြို့3000ကျ ဥจุလိုက်အာယေရှုရဲ့နှစ်ဖက်မိဘအမှုထားသောဥဇောဝင်းတော်မိမိကျူမိသားစုအမှန်၅ချက်နဲ့20လမ်းရန်ကုန်မြို့တထောင်ကျဥချောင်းဖုံဝိန်တော်လုံးတို့အာယေရှု၍ကိုစိန်မင်းမခင်သားမြင့်မိသားစုအမှ65 69လမ်းရန်ကုန်မြို့9တောင်ကျထုံမတပါတော်ခင်ခင်အမှုထား၍တော်မြင့်မြင့်နာမိသားစုတထောင်ကျဥမောင်ကြီးတော်မြင့်မြင့်အေမိသားစု3000ကျ ဥယုလိန်ဒေါခင်မေကျူမိသားစု9000ကျဥလဝင်းထေဒေါချွချွအောင်မိသားစု1000ကျဥတံကင်ဟုတ်ကိုရည်ရွှေ့ဒေါကြီးအေးမိသားစု9000ကျစုစုပေါင်း9သိန်း18000ကျသောနုကမိကရွှေအိုမြုံနာတိကုသိုလ်မင်္ဂလာဒုမတပါဖခင်ဥလင်စုပါအာရည်ရွှေ့မောင်မြင့်ရွှေမဆာဤဤချော အမတ်နှစ်ဆက်နဲ့အောင်တော်ဘူးလားတော်ဘုံမြို့နယ်မိသားစု9000ကြာဒုမရဘလွန်ကလေးပြည်သောဆွေမျိုးတစုတို့အာရည်စု၍ဒေါခင်ခင်သမီးမမီမြင့်၌မိသားစုဆန္ဒအိနဝကမှာ11000ကျပ်တို့ကိုလူတန်းသည်ကုသိုလ်မင်္ဂလာအပေါင်းပါအလူရှင်တို့ရဲ့ကုသိုလ်မင်္ဂလာဝဲနှလုံးမှမြင်သာရှင်းရှင်ဖို့ဘုရားရှင်တရားတော်အရှင်သံဃာတော်အရှင်မြတ်တို့ရဲ့ကြည်ကျူးကုန် အာယုံယူ၍လက်ဥချီမှုရှိခိုးကြောကတရဏဂုံတိလ၆ပြီကြရအောင်ရှင်ဖယားရှင်ဖယားတည်တော်မြတ်သည်တည်တော်မြတ်သည်တရားတရားသံဃာတရားတရားသံဃာယတနာသုံးပါယတနာသုံးပါဆရာမိဘဆရာမိဘအနန္တ၅ပါးအနန္တ၅ပါးဒီမွန်ကြီး7ပါးတို့အားဒီမွန်ကြီး7ပါးတို့အား ပြမမိတော်ပြမမိတော်ကြည်ပါစေကြည်ပါစေပြမရှိတော်ပြမရှိတော်ကောင်းညူချမ်းသာကောင်းညူချမ်းသာဖြစ်ပါစေဖြစ်ပါစေဤနှထွေဖြင့်ဤနှထွေဖြင့်ယုတိစွာယုတိစွာရှိခိုးပူဇော်ရှိခိုးပူဇော်ဥမျောမန္လျောဥမျောမန္လျောဘုဒ္ဓဘာဤဘုဒ္ဓဘာ ရှင်ဖရာမြတ်စွာဘုရားမြတ်ညတ်ထားသောဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံ တိယံပိဗုဒ္ဓံတရဏံဂိသာမိဒုတိယံပိဓမ္မံတရဏံဂိသာမိဒုတိယံပိသံဃံတရဏံဂိသာမိဒုတိယံပိဗုဒ္ဓံတရဏံဂိသာမိဒုတိယံပိဓမ္မံတရဏံဂိသာမိဒုတိယံပိသံဃံတရဏံဂိသာမိ တိယံပိဗုဒ္ဓံတရဏံဂိသာမိဓာတိယံပိဓမ္မံတရဏံဂိသာမိဓာတိယံပိသံဃံတရဏံဂိသာမိဓာတိယံပိဗုဒ္ဓံတရဏံဂိသာမိဓာတိယံပိဓမ္မံတရဏံဂိသာမိဓာတိယံပိသံဃံတရဏံဂိသာမိဗုဒ္ဓဂုံဤဗုဒ္ဓဂုံဤသုံးအညီသုံးအညီ ယုံကြည်မြဲကြစို့ယုံကြည်မြဲကြစို့ဓမ္မဂုံကြီးဓမ္မဂုံကြီးဆုံးအညီဆုံးအညီယုံကြည်မြဲကြစို့ယုံကြည်မြဲကြစို့သံဃာဂုံကြီးသံဃာဂုံကြီးဆုံးအညီဆုံးအညီယုံကြည်မြဲကြစို့ယုံကြည်မြဲကြစို့ဤသို့အဖြစ် ဘာသာယေဘာသာယေသစ္စာဒိဋ္ဌံစကားသစ္စာဒိဋ္ဌံစကားသရဏဂုံသုံးပါးနှင့်တကွာသရဏဂုံသုံးပါးနှင့်တကွာသမတတံသမတတံလူစီကံလူစီကံနိလံယုတိလိုက်နာဤနိလံယုတိလိုက်နာဤမခိုးယူတံမခိုးယူတံလူစီကံလူစီကံ လန်းယူသေးလိုက်နာ၏ဤလန်းယူသေးလိုက်နာ၏မမြတ်မကျင်တံမမြတ် လူရှိကံနိလံယုသေးလိုက်နာဤမလိညာတံလူရှိကံနိလံယုသေးလိုက်နာဤမမူယတံလူရှိကံနိလံယုသေးလိုက်နာဤယသမစာရံ လူစီကံမိလာယုသေးလိုက်နာဤမိလာယုသေးလိုက်နာဤမစင်ပြောရန်မစင်ပြောရန်လူစီကံလူစီကံမိလာယုသေးလိုက်နာဤမိလာယုသေးလိုက်နာဤညင်ရမနေတံညင်ရမနေတံလူစီကံလူစီကံမိလာယုသေးလိုက်နာဤမိလာယုသေးလိုက်နာဤဤသို့အဖြစ်ဤသို့ တရားနာခြင်းတရားနာခြင်းရှစ်ပါးသီလရှစ်ပါးသီလဉာဏ်ဤချိန်၌ဉာဏ်ဤချိန်၌ဘာဝသီလကိုဘာဝသီလကိုခံယူခြင်းသုံးခံယူခြင်းသုံးသောက်ပြီးပါ၏သောက်ပြီးပါ၏ရှင်ဘုရားရှင်ဘုရားအပမဒေနသံပါရိဋ္ဌာယနေ့ပြုလုပ်ကြတာက ကျူမဟာကြီးတိုက်ခွဲ ကြောင်းဆောင်ဤတိုးချက်အမှုတို့ကိုလူတိုင်းရတယ်အဲတော့တိုးချက်အမှုပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အဲဒီအလူတော်ဟာကြောင်းအလူတော်ပဲဖြစ်ပါတယ်ထိုကြောင့်လူတော်ကို လူတိုင်းမဲ့အချိန်ကာကာလရည်ညွန့်ကဖြစ်ကြသော ဥထွန်းမြင့်တော်ရှုတည်အကိုပန်းဝင်ဥလရွှေနောက်ဥမောက်ခင်ဥကျူလိုက် ဥချောင်ပုံဝင်တော်လုံးဥအောင်မင်းတော်ဝင်းကြီးဥကိနိယံတော်ခင်ကြီးအမမကင်စွာတော်ခေါ်ပူဝါနှင့်တကွာဖခင်ဥလင်စုပန်ဒုမတပါဝလွန်လေးပြကြသောဘဝတန်တရာရဲ့ရွှေမျိုးတစုတို့သည်ကောင်းမှုပြုရာဖြစ်သောဤနေရာဌာနသို့လာရောက်ခါဖြင့်တရားဓမ္မနာယူနိုင်ကြပါစေ။ ပြုလုပ်အပ်သောကုသိုလ်၏အဖို့ဘာခကိုလည်းပဲသာဓုခေါ်ပြီးတော့ကောင်းရာသုတိရောက်ရှိကြပါစေဖြစ်ရဘဝချမ်းသာဒုက္ခရရှိကြပါစေလို့ဒီညွန့်ညက်ရှိသည့်အတိုင်းအိန္ဒိယဌာနသို့လာ၍တရားတော်မြတ်လည်းပဲနာယူနိုင်ကြပါစေကုသိုလ်အပေါင်းနဲ့သာဓုခေါ်နိုင်ကြပါစေခြင်းငါဖိတ်ခေါ်ပါမယ်။ မာတာပိတရောဗုဒ္ဓတာလေပိတံဓမ္မလေသနာဓာတဌာနာအာကန္တဝနာလူလန္တုဣဒမန္တပံမာတာပိတရောမိဘကျေစုမြင့်မုတ်ဥကိုယေရှုကမျောလွန်တိတ်ပေါ်၍အိတ်တော်လက်တနုတိုင်းတလည်း နေညာမမေ့ဘဝင်ခွေလေနေ၍မယာမရဏသေမေမပြင်းအနာခောတိတာယလူရွာပြေထားလိုက်ပါသွားတဲ့ကာလမြတ်ကျော်ခမဲတော်မဲတော်မြတ်ဒုမာရဝလူရှင်များရည်ညွှန်းထားသည့်ဥအောင်မင်တော်ခင်ဝင်းကြီးဥကင်တရားတော်ခင်ဤအမမခင်စွာ ဒေါခောပူဝါဥတွမြစ်တော်ရှုဒီအကိုပန်းဝင်ဥလှရွှေဥမောင်ခင်ဥကျူလိုင်ဥချောင်ဖုံဝေဥလင်စုပန်းနှင့်တကွာကွယ်လွန်လေးညာရွှေမျိုးသားချင်းအပေါင်းတို့သည်ဣဒမနပန္ဓမရှိကြီးရသောတိဘုဖာနိပြုပြင်းအသာစင်တိပလင်ပွေနာမဟာယံကုန်တိုင်းလိုက်မြို့နဲ့မင်္ဂယာကွယ် ဓမ္မာရကိတာပြုမာတိတိုက်ခွဲရှိရာဤနေရာမင်္ဂလာမန္တတော်အတွင်ရှိတော်ဇာတာဌာနာကမ္မတကဓမ္မတာကြောင့်ဖြည့်လျာယာတန္တရာဘဝဘုံဌာနရှိကအာကန္တဝနာသမௌတဝစေရနာထား၍ရွှင်အားဝံပြောဖိတ်ခေါ်လေတံ နာယံကြာယာခဏတော့နှင့်ဆိုလင်မကြလာရောက်ပါ၍ဗုဒ္ဓသာဘာဝရှင်မြတ်ဝသင်္ကန်းဖြင့်တင်လွန်ချေယုံပရိဘုံဝေညာဟုံကွန်မြူတတုရှတံသာယဟံဤဒေရီတံရှင်မင်္ဂုဇသဘောထား၍ဟောကြားတော်မူအပ်ပါပေသော ဓမ္မာဒေသနာသုံးမုံပိဋကငါယနိကေကိုယ်သွင်ငါဓမ္မခန္ဓာ7000လေးတောင်မှပါဝင်သည့်ကြောင်းအလူနှင်းစတိမဖွဲရာဓမ္မကထာဒေသနာတော်ကိုသူနာတုကြည်သာရွှင်ပြအာယဝံပြောသာတော်ထံမောက်ကောင်းကျိုးရောက်အောင် ဝမ်းမြောက်ဝမ်းသာအပြည့်ကလေးလာရောက်ခါနာကြနိုင်ရပါစေကုန်တည်းေသူယင်မှန်၍ကုသိုလ်လုံငန်းပြုလုပ်တဲ့အခါတိမေတ္တနာဥဒိတနာတာဘဝတစ်ပါးပြောင်းသွားကွယ်လွန်သူတွေကိုရည်ညွှန်ဖိတ်ခေါ်ရပါမယ်။ နေဒခိနေယတာ အလူခံတဲ့ပုဂ္ဂိုလ်တွေသန့်စင်မွန်မြတ်ရပါမယ်။သုံးအနုမောဒနာတာဘဝတစ်ပါးပြောင်းသွားကွယ်လွန်သူတွေကတာတုခေါ်နိုင်ရပါမယ်။အဲ့ဒီအင်္ဂါ၃ချက်နဲ့ညီတဲ့အလူဟာပြည်စီထမြောက်အောင်မြင်တယ်လို့ဆိုသဖြင့်ယခုမတ်တဲ့အရာ အလူကများကိုရည်ညွှန်းဖိတ်ခေါ်လိုက်ပါပြီ။ အဲလိုရင်ညွတ်ဖိတ်ခေါ်ပြီးတဲ့အခါယနေ့ပြုလုပ်ကြတာကကြောင်းအဆောက်အဦလူဒါနဲ့ကုသိုလ်တော်မင်္ဂလာအဲဒီကြောင်းဆိုတာနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ရဲ့ဗုဒ္ဓရှင်တော်ဂေါရမပွင့်ထွန်းမှုတော်မူပြီးနောက်15နှစ်သို့မဟုတ်နှစ်20အတွင်းတရားဓမ္မများကဤသို့အမှုအကာတကားပြည့်စုံတဲ့ကြောင်း လူလည်းမလူကြဘူးလူရခေါင်းမှန်းလည်းမသိဘူးဘုရားမှုရှိတန်ဃာကလူပါလူလည်းမတိုက်တွန်းဘူးအဲဒါသာသနာသမိုင်းဥကဘုရားနဲ့တန်ဃာတို့သည်သောဝမရှိတဲ့ဖြင့်မိုးလိုက်မိုးရွာရင်ဆိုနေဘူးလင်းပင်မဒီလိုပဲသာသနာခရီးလမ်းကိုရှောက်လန်းတော်မူခဲ့ကြပါတယ်အဲလိုရှောက်လန်းတော်မူပြီးတော့တနေ့တစ်ချိန်ရောက်တဲ့အခါရာဇဂုတတိသား မြို့ထဲကကိစ္စတစ်ခုနဲ့တောဘက်ကိုခရီးထွက်လာတဲ့အခါတောကြတောင်ကြရှူမြောင်ကြမှာဘုရားဓမ္မအထုနေကြတဲ့ယဟန်တော်တွေအပါ60ကံပေါ့အေးတခါတည်းခြုံမုတ်ထဲကသစ်ပင်အောက်ကကောက်ယူဘုံထဲကအေးအခုတောင်ကဘာတွေဘာတွေအဲ့ဒီကြားတဲ့ကနေပြီးတော့အတိအတိဆုံးကံကြွဖို့ရာ ထွက်လာတော်မူကြပါလေဆောင်းနဲ့နေနေကြတဲ့ရာဇူတတိက အဲဒီလိုစာအုပ်မရှိဘဲသစ်ပင်ရှုံမြောင်းကြားတဲ့ကထွက်လာတဲ့ပုံကိုယ်တွေကြည့်ပြီးတော့အံ့ဩတွေဟာဒီကုတော်တွေအမှုအကာတကားမရှိဘဲနဲ့ဒီလိုသာဖြစ်တယ်လို့နေကြမယ်ဆိုရင်မူရရင်ဆိုပြီးတော့နေပူလင်ပင်မချမ်းမြေတော်မူကြမယ်မဟုတ်ဘူးလို့အတွေးပေါက်ပါတယ်အဲ့ဒါနဲ့စေရနာရောက်တဲ့ပြင်ရှင်မြတ်တို့ဘုရားရှင်မြတ်တို့မှာဆောက်ဥမရှိဘူးလားတကားတော့မြတ်စွာဘုရားကခဏိအထိ တန်ဃာတွေဆောက်ဦးနဲ့နေဖို့ဆောက်ဦးကိုလူခံဖို့ခွင့်မပြုသေးပါဘူးဖြစ်တယ်လို့ပဲတိရပင်ရင်ဝါတိပင်အောက်ကြောင်းအမှန်နဲ့ပဲနေလာခဲ့ကြတာ15နှစ်အနှစ်20ရှိပါပြီ။ဩဖရာဒါဖြင့်တပည့်တော်လူကျင်တယ်ဆိုရင်ဩဖရာဒါတော့မြတ်စွာဘုရားလျှောက်ထားလို့မြတ်စွာဘုရားက အလိုတော်ရှိပါရင်ဖြင့်ခွင့်ပြုပါလိမ့်မယ်တကားတော် အဲဒါမြင့်ရှင်တို့ရဲ့မြတ်စွာဘုရားရှေးအားဘုရားကိုလျှောက်ထားပြီးတော့တပည့်တော်အားအကြောင်းပြန်ပါဟေးကိုတော်ဒီဒီလိုပဲအလိုနဲ့သွမ်းနဲ့ဆုံးခံနေ့လည်းကိုပရိယပရိပတ်လုပ်တဲ့အာထုတ်ညနေပုံမှန်အနေထားဖြင့်မြတ်စွာဘုရားထံသွားရောက်ရှိကပ်ကြပါတရားရဲ့အတွေ့အကြုံတွေကိုစစ်စစ်မင်းများလို့တိမဘွေရဘုသူတ္တဖြာဖြာတွေကိုလည်းပဲ မင်းများလျောက်ထားလို့ဘုရားကလည်းသူလိုအပ်တဲ့ယာဌာနတွေဟောဖို့ညွန်ပြပြီးဆုံးတဲ့အခါမှာခြေသားတို့ဗာမြန်လျှောက်ထားလိုကြသေးတယ်လေအဲ့ဒီလိုကုသိုလ်ရှုရကဖွင့်ပေးလိုက်အဲ့ဒီတော့အမေတော်ရှိအခွင့်တော်ပြုမှတန်ဃာတော်များကမှန်လားပါဗျာမနေ့ပိုင်းချိန်ကာတပီတော်တို့ဆုံးခံကြွကာနီးရာဇိုတထေးကြီးတယောက်ကအဆောက်အဦလှူဒန်းလိုပါတဲ့ဗျာ အဲ့ဒီကြတော့မှသူအလိုလိုမတိုင်းမတွမညွမချိုပင်ကိုယ်တဘာဝကောင်းငင်ညာရည်သက်ဖွယ်စင်ကြသောစိတ်ဓာတ်နဲ့ဆောက်အူလူမဲ့လူရှိတဲ့အတွက်တာကြောင့်အနုဇာနာမိဘေကဝေကာပတိကုတိပတိကာနိတုဘေကဝေငါဤချက်တယနောမြတ်တို့ဣဇတကေရာဇယုတတိလျှောက်ထသည်ဤနေ့ဟုအစထားပြီးတော့ ဒုံမကတိသာသနာဝန်တယံတော်တို့အားဂာပတိကုတိဒကာဒကမတို့ကြည်ပြူလှူလာတဲ့ကြောင်းအဆောက်အဦကိုပဋိက္ခဏီတော်လူခန်းခြင်းငါလူခံ၍သုံးဆောင်ခြင်းငါအနုဇာနာမိရှိပညာမပလပစေငါဘုရားခွင့်ပြုတော်မူခဲ့ပေတည်း အဲ့ဒါလိုပဲရသော်ဘုရားကဘာငါတော်များက မတိုင်မတွမညွတ်မဆိုးပဲအလူချင်းကိုယ်တိုင်ကပင်ကိုယ်တဘာဝစေတနာနဲ့ပေါ်ပေါက်လာတဲ့အကြောင်းအဆောက်အဦးကိုခွင့်ပြုတော်မူလိုက်ပါတယ်သင်တို့အလူခညသုံးဆောင်ညာအရိကမဝေယရောအတ္တယောကိုဟာမိယံကုဟံသတိဖြင့်လေးဘက်အုံလဲချမိုးတဲ့ကြောင်းဓမ္မမုံနှစ်ဖက်စုထိုးမိုးတဲ့ကြောင်း ဓမ္မမဟုတ်ဆုလင့်မွန်ချွန်အထွတ်တင်ပြီးတော့ထားတဲ့ကြောင့်ဓမ္မမဟုတ်ရင်တွင်းတို့ဂူတို့လှိုင်းတို့အဲဒီလိုအရာဌာနအားလုံးကိုဝိနည်းတော်နဲ့အဆက်သောအနေအချင်းလူလာရင်သင်တို့လက်ခံညာနေထိုင်ညာလို့ဘုရားကကြောင်းအဆောက်အဦခွင့်ပြုပါတယ်။ဘာခွင့်ပြုပါလဲ။ကြောင်းအဆောက်ခွင့်ပြုပါ။အေးသင်္ကန်းနဲ့ပတ်သက်လို့ဆရာဇီဝက အဲ့ဒီလိုထိုးဖောက်လူတန်းခြင်းကိုအကြောင်းပြုပြီးတော့သင်္ကန်းအလူအစဆရာဇီဝကကလို့မှတန်းတင်တယ်လို့အခုကြောင်းအလူအစရာသကြိုတထေးကလို့မှတ်တမ်းတင်ရပါမယ်ကြောင်းအလူအစသူဈေးဥဖောင်းလိုက်လို့ဘုန်းကြီးတို့ယနေ့မျက်မှောက်ဗုဒ္ဓဓမ္မသူတော်ရှင်များ ကြောင်းနဲ့ပတ်သက်တဲ့အလူကိုလွတ်လွတ်လပ်လပ်ကြီးကြီးပြူပြူအနေအချင်းလှူဒန်းခွင့်ရကြပါတယ်။အေးအဲ့ဒီကြောင်းနဲ့ပတ်သက်လို့ဘုန်းကြီးတို့ဒေသနာမှာအခုဒီရာဇဂိုတတိကလျှောက်ထားလို့ဘုရားကခွင့်ပြုခွင့်ပြုတဲ့အခါမှာရာဇဂိုတတိကိုအကြောင်းပြန်လိုက်တဲ့အခါရာဇဂိုတတိကလည်းတဏိတဲ့ကြောင်းမောင်60အပီဆောက်ပါတယ်။ အေးယနေ့အလူရှင်များဆောက်တဲ့ကြောင်းမျိုးတော့မဟုတ်ပေဘူး။ဘာကြောင့်လဲဆိုတော့ဘလောက်ပဲပစ္စည်းရှိရှိအုပ်အင်္ဂရီအေးအတိအတိဆိုပြီးတော့ဒီမှာဆိုရင်လည်းပဲအဲ့ဒါဘေးကအမိုးချတယ်လို့ဆိုပေမဲ့ဘုန်းကြီးတို့တပတ်သာသာရှေ့ရလောက်ပြုလို့ရပါလေပရမအသာပိုင်းဆိုင်ရာဝဲချမ်းလို့အောက်ကတိုင်းထိုက်ထောက်တန်းသမ ्या ထောက်လို့ပြီးတော့မှအပေါ်ကဘုန်းကြီးတို့တဲ့ ညာရန်တို့ချင်းတို့ဆိုတာပြုတ်လို့အဲ့ဒါပြုတ်လို့ပြီးမှသွတ်မိုးမိုးရတာဟာခဏိမနဲ့မှပဲပြီးပါတယ်တပတ်သာသာရှိရလောက်ဆောက်ပါဟိုเจ้าကအဲ့ဒီလိုတန်နေသွတ်တယ်မပါပါဘူးတဲ့အဲအောက်ပြောပြောမဲချွင်းမရမတိုင်းလေးလေးတိုင်းဆိုင်အင်းဘက်ကိုမို့ကျူရိုးကိုထရန်ကဝါချမ်းလေးတွေစိတ်ဖြာခင်းထားတဲ့ကြောင့်တန်တစ်ချက်ပါမယ်မဟုတ်ပါဘူး ဖြောနဲ့ကျိုးနဲ့လွယ်နဲ့အေးကျိုးကျိန်ဝသစ်သားတွေကိုရှုပြီးတော့သူ့ခင်းနဲ့သူ့အခါအမိုးအကာဆိုပြီးတော့ဆောက်လိုက်တဲ့တပါးနေကြောက်ဘယ်လိုကြောက်အလျာကလည်းပဲ၄တောင်အနံကလည်း၄တောင်လူတရလွတ်လောက်တဲ့၄တောင်တိုက်တာကြောင့်အဆောက်အဦ60တနေ့တည်းအပြီးဆောက်ပါတယ်အဲဒီလိုအပြီးဆောက်ပြီးတော့မြတ်စွာဘုရားကိုရမကြီးအား မှန်လားပါဗျာတပည့်တော်များကြောင့်ဆောက်ဥပြီးပါပြီဖေဟာအကျိုးများဖို့ရာညတ်စွာဖေဟာမိန့်ကြတော်မူပါတဲ့အဲ့ဒါလိုဆိုသဖြင့်အဲ့ဒါညတ်စွာဖေဟာကအဲ့ဒီကြောင့်အကျိုးများအောင်ဆိုပြီးတော့ဆောက်ရှောက်ပါတယ်အဲ့ဒီကြောင့်လို့တဲ့အခါမှာဖေဟာလူတော်ကြကတော့တစ်တန်ခိကနိပုဂ္ဂလိကနှမျိုးဘာနှမျိုးနှမျိုးပါဗျာတန်ခတ္တဤတံဟေတန်ခတ္တ အပေါင်းသံဃာ၏ဣဒံဥစ္စာတိတံခိကံအပေါင်းသံဃာ၏ဥစ္စာအေးအရာလေးမျက်နာလာလာသမျှတန်ဃာတော်ရှင်မြတ်တို့နေထိုင်တဲ့င်းသုံးမှုရာအလုံးကိုရည်ရွယ်မှန်းထားတဲ့အဆောက်အဦကျောင်းကိုသံဃိကကျောင်းလို့ခေါ်ပါတယ်။ဘာကျောင်းလဲ။သံဃိကကျောင်း။အေးပုဂ္ဂလိကကတော့အမိပညာတတ်ပြီးတော့ပဲဆရာတော်ပဲဥသင်ပဲပုဂ္ဂိုလ်။အဲဒါလို့ဆိုပြီးတော့ ထုံးဆိုရည်ရွယ်ပြီးတော့ဆောက်ထားတဲ့ကြောင်းပုဂ္ဂလတာဤဓံပုဂ္ဂလိကံပေါ့ပုဂ္ဂလတာဒီနေရာမှာဆိုကြသူဖြူဇရာတော်ဤဤဓာဥစ္စာဤပုဂ္ဂလိကံဖြူဇရာတော်ဤဥစ္စာဖြူဇရာတော်ကြောင့်ဒါပုဂ္ဂလိကကြောင့်အ ਨੇ ဒိဋ္ဌိပြောတာနော်ထိုနှစ်ခုနိုင်ရှင်လိုက်တော့ဘယ်ဟာအကျိုးများမလဲဆိုတော့တန်ခိကအကြောင်းကအကျိုးများပါတယ်အဲတန်ခိကအကြောင်းအကျိုးများတယ်ဆိုတာလည်းပဲ နောက်ခါကျတော့နည်းနည်းအရှုပ်အရှင်းတွေရှိလာတတ်တယ်။ဟာဒါတန်ကြီးကအကြောင်းပဲဆိုပြီးတော့မှအဲအနေထိုင်မတဝဏီတို့မလေးကြဖြစ်ကြရဆန်းဆိုပြီးတော့နေလာတဲ့ပုံကိုယ်တွေကလည်းသူဆိုင်နေဆိုပြီးတော့နေလာတကယ်ပရိယပฏิပတ်အနေအချင်းကျင့်သုံးရတဲ့ပုံကိုယ်တွေလည်းနေလာတော့တို့လောကလူသဘောအရာအသွင်မတူအဲအိမ်ဒီမဖြစ်ဆိုတာလို့ကောင်းတဲ့တန်ခါနဲ့မကောင်းတဲ့တန်ခါ အဲဒီလိုရောချက်နေတော့ပေါင်းတဲ့တန်ဃာတွေဟာပင်မဆင်းရဲကြီးစွာဖြစ်ပါတယ်အဲလိုဖြစ်တဲ့အတွက်ဒါကြောင့်နောက်ခေတ်ကြတော့ဇာတော်သမတော်များကအဲ့ဒါဘုန်းကြီးတို့ဂဏိကကြောင့်လို့ဒီလိုနာမည်လေးထွန်လိုက်ကြခဏအပေါင်းဤကကဆိုင်အချင်းချင်းပြောရင်ဂဏိတန်ဃာတော်ပိုင်းဆိုင်ရာ ခိုင်းကိုခိုင်းလောက်ရှိပါရွှေချင်းခိုင်းသူရမခိုင်းဒွာယာခိုင်းပါဠိတော်ခိုင်းငှက်ခိုင်း ဒွါယမှလည်းမူလဒွါယမဟာဒွါယဆိုပြီးတော့ရှိကြပါလေအဲ့ဒီလိုအသင်းအဖွဲ့လေးတွေနဲ့သဘောတူရတူရချမ်းသာအောင်ရလို့နောက်ပညာရှင်ဆရာတော်ကြီးတွေထွန်လိုက်တာကဏိကကြအဲ့ဒီရဲ့နောက်ကြတော့တိပိဋကဆရာတော်ကြီးများကခုနကကဏိကမှလည်းပဲအေးနည်းနည်းငါရင်ရောက်တယ်ငါကြောင်းငါတို့ခိုင်းငါပိုင်နာတို့ကြောင်းအဲ့ဒီလိုအငင်းပွားမှဆိုလို့တဲ့ဒီလက်ရှိကြောင်းမှ တကယ်အလုတ်လုတ်ကြတဲ့ပရိယပฏิပအလုတ်လုတ်ကြတဲ့အေးအဲ့ဒီလိုပုံကိုယ်တွေနောင်ဒီလိုအထုံးမဲ့ပုံကိုယ်တွေကိုရည်ညွှန်းပြီးတော့မှ သာသနိကကြောင့်လို့သုံးလိုက်ပြန်ပါတယ်။ဘာကြောင့်သာသနိကဆိုတာပရိယတ္တိသာသနာပြုရင်ပရိယတ္တိသာသနာပြုတဲ့ပုဂ္ဂိုလ်တွေကြီးပဲနေထိုင်ဖို့ပฏิပတ်တိသာသနာပြုရင်ပฏิပတ်တိသာသနာပြုတဲ့ပုဂ္ဂိုလ်ကြီးနေထိုင်ဖို့ဒါလို့ဆိုပြီးတော့မူခွဲလေးတွေသုံးရတယ်။ အဲ့တော့သိရမှာကဘုရားလက်ထက်ကတော့တန်ဂိက အများပိုင်ကြောင့်ပုဂ္ဂလိကဥပိုင်ကြောင့်အခုနောက်ကြတော့ဂဏိက ရွှေချင်းကိုင်းသူရမကိုင်းဒွါရကိုင်းကံကိုင်းငှက်ကိုင်းစသည်ခိုင်းပိုင်တဲ့ကြောင့်နောက်ကြတော့ကအဲ့ဒါလိုခိုင်းပိုင်တဲ့ကြောင့်ဒီဘာတွေဆွေးနေတဲ့အရှုပ်ရှင်းတွေဖြစ်လာလို့ဆိုပြီးတော့ပရိယတ္တိသာသနာ သုံးဖို့ပฏิပတ်တိသာသနာကိုကုတည်ပြီးတော့ရည်ရွယ်ချက်လူတဲ့ကြောင့်ကို သာသနိကကြောင့်လို့အမည်လေးမျိုးထွက်ပေါ်လာတယ် အမိဘယ်နှမျိုးသံဃိကကြောင့်ပုဂ္ဂလိကကြောင့်ဂဏိကကြောင့်သာသနိကကြောင့်ဒါဘုဒ္ဓဖြစ်ဖို့ပါပဲဟုတ်ပါလားအေးတရားတော်မှများကလည်းစေရနာထားရမယ်သံဃာတော်များကလည်းတရားတော်မှများစေရနာငဲ့ပြီးတော့တကယ့်ကိုနေထိုင်ကောင်းကြမယ်ဆိုရင်တော့တန်ခိကကျောင်းဟာအကျိုးအကြီးဆုံးပါပဲတန်ခိကကျောင်းဟာ အေးအကျိုးကြီးဆုံးပဲတဲ့ဗျာဟောအဲ့တော့ဒီတိုင်ကဆိုတာကတော့စိတ်ထားစေတနာထားဖို့ရလေအကျိုးကြီးတာလောက်သာသိတာအလှရှင်တွေကစိတ်ထားစေတနာထားတတ်ဖို့အရေးကြီးတယ်တန်ခိကဆိုတာတန်ဃာဆိုတာယဟန်သာမဏေကိုရင်ဥစဉ်အားလုံးကိုတန်ဃာလို့ခေါ်ပါတယ်။ယဟန်သာမဏေကိုရင်ဥစဉ်အားလုံးကိုဘာခေါ်လဲ။နောက်ဣကဆိုတာက ပိုင်ဆိုင်ခြင်း အဲ့ဒီယဟန်သာမဏေကိုရင်ဥလုံးကိုရင်ဥစဉ်အားလုံးပိုင်ဆိုင်ခွင့်ရှိတဲ့ကြောင်းကိုတန်ဂိကကြောင်းဘာကြောင်းလဲအေးအမည်ကတော့တန်ဂိကလို့ဆိုရင်မဲ့လှူဒါန်းတဲ့အလှရှင်တွေကအဲ့ဒီပေါ်စိတ်ရောက်နိုင်မို့ရနည်းနည်းတော့ခရင်သူကတော့အလေးအလာပြုရတယ်နော်အေးအလေးအလာပြုရတယ်တဲ့အဲ့ဒါဘုန်းကြီးတို့အနေအားဖြင့်ဆိုရင်တဲ့သူများကန်တဲ့ဘောလုံးမကြည့်တော့တာဟာကန်လိုက်တာကွာဖိုးပေါက်ပြီးတော့ကိုယ်ကလည်းကန်ကြည့် ရပါမလားမရဘူးအဲ့တော့ဂိုးသွင်းကိုတခါတည်းပဲလေ့ကျင့်ရသလိုအခုလည်းတန်ခါအပေါ်စိတ်ရောက်တဲ့နီးကိုလေ့ကျင့်ရမယ်တန်ခါအပေါ်စိတ်ရောက်တဲ့နီးကိုရင်လေးဖြစ်ဖြစ်ခုနှစ်နှစ်သားဓချီနဲ့ကိုရင်လေးကစသက်တော်တရားဆရာတော်ကြီးအကြီးအဲ့ဒါအလုံးပိုင်ဆိုင်ခွင့်ရှိအောင်ဆိုတာလေ့ကျင့်ရမယ်အဲတခုရှိတာကအဲဒီလိုတန်ခီးကကြောင့်လှုပ်ပြီးရင်နောက်တာပုဂ္ဂလိကကြောင့်လုံးဝလှုပ်လို့မရတော့ ဆိုရပါစို့တန်ဃာတွေကတိမ်ငိုသွားပြီကောင်းတော့မကောင်းတော့ဟာဘယ်ပုဂ္ဂိုလ်ကနေထိုင်ကောင်းတယ်ဘယ်ပုဂ္ဂိုလ်နေထိုင်ကောင်းတယ်အဲ့ဒီပုဂ္ဂိုလ်ကိုပြောင်းလဲလို့လှူလို့လုံးဝမရတော့တန်ဃိက ဖြစ်ပြီးရင်ပုဂ္ဂလိကလုပ်လို့မရဘူးတန်ဃိကဖြစ်ပြီးရင်အဲဆိုရပါစို့ဖြူစရာတော့ပုဂ္ဂလိကလူတယ်နောက်ဖြူစရာတော့ပြန်တော်မူလို့ပဲဖြစ်စေလူထွက်သွားလို့ပဲဖြစ်စေပေါ့အဲ့ဒီကတည်းကတန်ဃိကကြောင်းဆိုပြီးတော့အထက်တက်လို့တော့ရတယ်ဟုတ်ပါလား အေးအဲ့ဒါကိုခွန်ကြီးတို့တရားဓမ္မများသတိထားကြဖို့အဲ့တော့ဒီကြောင့်တိုက်တာနေအဖြစ်တော့ခွန်ကြီးတူရီပိုင်ဖြစ်လို့အဲ့ဒါပုဂ္ဂလိကအကြောင်းပေါ့ဟုတ်ပါလားအဲ့ဒါကိုဆက်နွယ်ပြီးတော့တရားဓမ္မတွေကဘေးကတီးလေးပဲခြားတော့အဲ့ဒါကိုလည်းပဲပုဂ္ဂလိကအကြောင်းအဖြစ်နဲ့နှလုံးသွင်းညာနောက်အစဉ်သင့်တယ်လို့အကြွေများလိုအပ်လိုက်ရင်တန်ခိကကြောင်းပြောင်းလဲလို့ရပါတယ်မှန်ရဲ့လား ။ခိုင်းအဲ့လိုနေအပြစ်တာသဘောထားပြီးတော့ဒါပုဂ္ဂလိကကြောင်းလို့ကိုယ်စိတ်ကအာယုံရောက်ကြ။အဲ့တော့ကြောင်းဆောက်တဲ့အချိန်ကကာလပြင်ဆင်တဲ့အချိန်ကကာလမှာဘုရားကဝိဟာရပတိသင်္ကရဏနာမပပဗုဒ္ဓယောနိတံဝိဟာရပတိသင်္ကရဏနာမဥလိုပဲဖြစ်စေလိုလိုပဲဖြစ်စေကြောင်းကိုပြင်ဆင်ခြင်းဒီဗုဒ္ဓယေပြင်ဆင်ခြင်းကိုသဘာဗုဒ္ဓယေခါသိသောဘုရားရှင်တို့က ဝဏိတံကောင်းမှပေစွာကောင်းမီစွာလို့မုတ်ချမသွေချီးမွမ်းတော်မူအပ်ပါပေတည်းဘေးเจ้าကိုပြင်ဆင်ဆောက်လုပ်သည်ပဲဖြစ်စေ ပြင်ဆင်သည်ပဲဖြစ်စေအေးအထူးအပြင်တော့သူများဆောက်လုပ်ပြီးเจ้าကိုနောက်ထပ်နေတိုင်းသတင်းတောင်းရတဲ့တန်ဃာတော်များเจ้าနိုင်မှလာပြီးတော့အခုလိုဆွံ့ကြွေတရားနာ ဘာဝနာတရားပွားများကြတဲ့ပုဂ္ဂိုလ်များအဲ့ဒီလိုပုဂ္ဂိုလ်များတဲ့အေးချမ်းသာအောင်ဆိုပြီးတော့အဟောင်းကိုပြုပြင်တာကိုဖရာရှင်ချီးမွမ်းတော်မူတယ်။ကျောင်းဟောင်းပြုပြင်တာဘသူကချီးမွမ်းဖရာရှင်ဟုတ်ပြီအစ်စ်မဖြစ်နိုင်သေးနေအောင်အဟောင်းကိုလျောက်ပတ်တင့်နေအောင်မိုးလုံးလေးလုံးအောင်နေထိုင်လို့ကျမ်းမာချမ်းသာအောင် သက်သာအောင်အဲဒီလိုပြုပေးတဲ့အလိုတော်ကိုမြတ်စွာဘုရားကချီးကျူးတော်မူတယ်တဲ့ဒါကြောင့်ဆိုအဟောင်းပြင်ကမြတ်ဗုဒ္ဓမြတ်ဗုဒ္ဓမௌချချီကျူးသည်မௌချချီကျူးသည်အဟောင်းပြင်ကအဟောင်းပြင်ကမြတ်ဗုဒ္ဓမြတ်ဗုဒ္ဓမௌချချီကျူးသည်မௌချချီကျူးသည်တို့ကြည်သားမှာအဟောင်းပြင်ကမြတ်ဗုဒ္ဓ ဗုဒ္ဓချီးကျူးသည်အဟောင်းမြင်သာမြတ်ဗုဒ္ဓဗုဒ္ဓချီးကျူးသည်အေးစေဒီဘုရားပဲဖြစ်စေကြောင်းမဖြစ်စေတတိုင်းရေတွင် ရေကမဖြစ်စေအဟောင်းကိုပြင်ဆင်ခြင်းကိုဘုရားချီးကျူးတော်မူပါတယ်အသေးဆောက်ရင်တော့ပြောကြရမလိုဘူးပေါ့အသေးမဖြစ်နိုင်ပြီအဟောင်းကိုသုံးဆောင်ညားတဲ့နေထိုင်ညားတဲ့ပုဂ္ဂိုလ်တွေချမ်းသာအောင်ဆိုပြီးတော့ပြုပြင်ခြင်းကိုဘုရားက အာဘာဒယချီးကျူးတော်မူပါတယ်ဟုတ်ပြီလားပြိတ္တာအေးအေးအဲ့ဒါကြောင့်ခဏเจ้าကိုတယောက်ပတ်တင့်နဲ့အောင်ဒီမှာအမြဲတမ်းသုံးတဲ့ပုဂ္ဂိုလ်တွေပရိယပရိပတ်ဆောင်ရွက်လို့ဘေကုလိုအလှူဒါနပြုတဲ့ပုဂ္ဂိုလ်တွေတရားဓမ္မကျင့်တဲ့ပုဂ္ဂိုလ်တွေမြင်လိုက်ရင်လည်းတင့်တယ်ဖွဲ့ရဒီမှာနေကြတဲ့ပုဂ္ဂိုလ်တွေမိုးလေဝသစသည်ကြောင့်အနောက်ရှက်မရှိပဲချမ်းသာသွားရမယ်ဆိုရင်တော့တရိတံပါကဇနေတိအယ တူသောအကျိုးကိုပေးမယ်တနည်းအကျိုးတူခံစားရမယ်ပေါ့နေတိုင်းတဲ့ပုဂ္ဂိုလ်တွေစိတ်ချမ်းသာကြည်လင်အေးမြရွှင်ပြောသလိုလှူဒန်းဆောက်လုပ်ကြတဲ့ပုဂ္ဂိုလ်တွေလည်းပဲဓာကူပြီးတကလာပျော်မြူးချမ်းသာရွှင်ပြခြင်းအကျိုးကိုရနိုင်ပါတယ်ဟုတ်ပလားအေးဒါကြောင့်ဆိုကြည့်ရရောင်းလူသူမာကျိုး900 လူနင်းနတ်တို့ဖြစ်ရအင်းလူနင်းနတ်တို့ဖြစ်ရအင်းအသိဘဝအစဉ်ဆောင်အောင်ရလို့အသိဘဝအစဉ်ဆောင်အောင်ရလို့ကြောက်ယုံမထကြသည်ပင်ကြောက်ယုံမထမကောင်းအိမ်မဲမမြင်မလို့မကောင်းအိမ်မဲမမြင်မလို့ထင်လျက်တတိမြေခိုင်အင်းထင်လျက်တတိမြေခိုင် နောင်နောင်ဘဝယနာပနောင်နောင်ဘဝယနာပဖြေရာကျူအစဉ်ဖြေရာကျူအစဉ်အေဒါကအေဒါကကြောင်းလူသူမျိုးရကျိုးခုနှစ်ပင်ကြောင်းလူသူမျိုးရကျိုးခုနှစ်ပင်ကြောင်းအလူလူတဲ့ပုဂ္ဂိုလ်အကျိုးခုနှစ်ပါးရမယ်ကြောင်းလူတဲ့ပုဂ္ဂိုလ်အကျိုးဘဏ္ဍပါခုနှစ်ပါးတဲ့ဟော အဲ့တော့ကျောင်းလူသူမှာကျိုး900တဲ့လူနဲ့နတ်တို့ဖြစ်ရအင်းဆိုတာတဲ့လူချမ်းသာဖြစ်ရခြင်းနဲ့နတ်ချမ်းသာဖြစ်ရခြင်းသုံးအတိဘဝအစဉ်ဆောက်အောင်ရလို့ကြောင်းလူတဲ့ပုဂ္ဂိုလ်ဟာဖြစ်အဖြစ်အအိမ်အနေနေစရာအတွက်ဘာမှကြောက်ညံ့မဆိုင်ရပဲကုသိုလ်စွမ်းအားကြောင့်အလိုလိုအဆောက်အဦဆိုတာပြည့်စုံလာမယ်နမလီကြောက်ရွံ့မထကျက်သေးပင်နေတဲ့ပုဂ္ဂိုလ်များ ကြည်လင်ချမ်းမြေ့စွာကြောက်ရွံ့ခြင်းဆိုရင်ခြင်းမရှိအမိုးအကားတကားပြည့်စုံပြီးတော့တည်ငြိမ်အေးချမ်းတဲ့ကဲ့သို့လှူဒန်းတဲ့အလှရှင်များမှလည်းပဲအရာရာတစီတရဲကစပြီးတော့ပေါ့ဗျာတစုံတကူသောဘေးဒဏ်အန္တရာယ်အဲ့ဒါကိုတဲ့ကြောက်ရွံ့ထိတ်လန့်ခြင်းမရှိပါဘူးကြက်တီးတောင်မထပါဘူးတဲ့နမန်ကမကောင်းအိမ်မက်မမြင်မဲ့ရဘူးတဲ့ဘာကြောင့်လို့ကြောင်းလူပေါ်မှာစေရနာအင်းအမ်းများတဲ့အတွက်ဒါကြောင့် ထိုစေရနာအပြင်စိတ်ဓာတ်တွေတန်ရှင်းစင်ကြယ်လို့ပြေဟဲလွာဟဲဖန်ဟဲစီဟဲချုပ်ဟဲနှောင်ဟဲအေးအဲ့ဒီလိုမကောင်းသောအိမ်မက်ဆိုးကိုလည်းပဲမမြင်မဲ့ရဘူးတဲ့နမ6နေ့အပြင်ထင်လျက်တတိမြဲခိုင်အင်းတတိကောင်းခြင်းအကျိုးရတယ်ဘာအကျိုးရတယ်တတိကောင်းခြင်းအကျိုးရအဲ့တော့တတိမကောင်းလို့တတိမဲလို့ရှိရင်ကာဘောယထာဘောရေးစိတ်လမ်းလေးกว่าပဲဖြစ်စေပေါ့ ကိုယ့်ရဲ့ပစ္စည်းတွေထားခဲ့လို့မေ့လာရင်ဆုံးရှုံးတာပဲမဟုတ်လားအဲ့ဒါတတိမကောင်းလို့မေ့လို့ပဲဘာဖြစ်လို့တတိမကောင်းလို့မေ့အဲတတိကောင်းနဲ့မေ့တဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီလိုတဲ့မေ့လျော့ခြင်းမရှိဘူးဆိုတော့လောကီပစ္စည်းလည်းပဲဆုံးရှုံးခြင်းမရှိတော့ဘူးဖြစ်ဖြစ်သာကုသိုလ်တွေရှင်ပြုလို့မဖြစ်သေးတဲ့ကုသိုလ်တွေကိုလည်းထိုးတွင်တရိယာလို့အကျိုးမများဘူးလားအဲအဲ့ဒါပဲဒါကြောင့်နဲ့ ကြောင်းလူသားနဲ့ပုဂ္ဂိုလ်တွေဟာအိမ်မက်ကောင်းရမက်ကောင်းမှရလဲမက်တတ်ပါတယ်တဲ့ဗျာနောက်တစ်ခုအနေအချင်းနဲ့ထင်လျက်တတိမြဲခိုင်းအင်းနဲ့တတိကောင်းရင်အကျိုးကိုရတယ်အဲ့ဒီတတိဆိုတာကသတ္တဝိရိယတတိသမာဓိပညာအိန္ဒြေ၅ပါးလို့ပြောများကြအိန္ဒြေဘဏ္ဍပါ၅ပါးလက်၅ကြောင်းတိုင်းနဲ့သတ္တနဲ့ပညာသူတို့ကလိုက်ဖက်တဲ့ဝရိယနဲ့သမာဓိ တာရာကလက်မပညာကလက်သဝရိယကလက်ညှို့သမာဓိကလက်သကြွယ်ဟောတတိကြတော့ကလက်ငါးချောင်းထောင်လိုက်ရင်လက်ခလဲဟာအမြင့်ဆုံးအရှိဆုံးပဲမဟုတ်လားအဲ့ဒီလိုပဲတဲ့တတိတရားကနေပြီးဟေတာရာနဲ့ပညာအသာမရှိရစေနဲ့ကွာဝရိယနဲ့သမာဓိတူညီမှုရှိကြပါစေလို့တတိကထိမ့်ပေးတယ်ဘာကထိမ့်ပေးလဲ မရှိပါဘူးဒါကြောင့်လောကမှာတတိဆိုတာပိုတယ်မရှိဘူးအမြဲတမ်းလိုနေတာပဲဟာမေ့သွားလို့ဟာလေ့သွားလို့ဟာအမှတ်မရလို့ဟောအဲ့ဒါတတိကြီးပဲမဟုတ်လားအဲ့တော့တတိကောင်းတယ်ဆိုတော့သူ့မှာအဲလောကီအကျိုးလောကုတ္တရာအကျိုးတတိကနှိုးစော်ပေးတဲ့ဖြင့်သူလေတဲ့ဘာမှအကျိုးမရုပ်တော့ဘူးပေါ့အဲ့ဒါကြောင့်တတိကောင်းရင်ဒါကလောကီပိုင်းလောကုတ္တရာပိုင်းဆိုင်ရာကတော့ပြောကြရမလို့ဘူးတတိပဋ္ဌာန်၄ပါး ဘာလေးပါလဲတတိပဌာန်လေးပါအေးအဲ့ဒီတတိပဌာန်လေးပါတတိက အောင်မြင်အမတ်ရမှုပဌာနာကပြဋ္ဌာန်းတာတတိပြဋ္ဌာန်းတာဘာပြဋ္ဌာန်းတာလဲတတိပြဋ္ဌာန်းအေးသွားရင် ရရင်ထိုင်ရင်အိပ်ရင်မြမဣရိယာပုတ်ဣရိယာပုတ်ဆိုတာနေနည်းပါပဲအဲကြောင့်ကနေ့ကလေးလူကြီးယောက်ျားမိန်းမတရုတ်ကလာပုံနာမွတ်စလမန်အစ္စလမ်ခရစ်ယာန်အမေရိကန်ယူရီးယားတေယုကမောရီယာလာအိုဂျပန်ဒီဘောပြင်းလေးအင်္ဂလား အာရှအာဖရိကဥရောပအမေရိကရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာသက်ရှိတ attva တိုင်းမှာခါတရံသွားမယ်ခါတရံရမယ်ခါတရံထိုင်မယ်ခါတရံအိပ်မယ်မှန်ပါရဲ့လားလူမျိုးကွဲဘာသာကွဲပေမဲ့နေထိုင်ရင်းကတော့အတူတူပဲမဟုတ်လားအဲ့ဒီသွားရထိုင်လျောင်းမှာတတိလေးကပ်ပြီးတော့ရှုမှတ်နေမယ်ဆိုရင် တတိကောင်းတဲ့တွေ့တာကြောင့်မက်ဖို့နိဗ္ဗာန်တိုင်အောင်ရမယ်ဘယ်တိုင်အောင်ရမလဲမက်ဖို့နိဗ္ဗာန်တိုင်အောင်ရပါဘူး gain ဆိုကြည့်စမ်း တထိုင်အတွင်းအပေကင်းဖြစ်ချင်းယဟန္တာတတိပဋ္ဌာန်အကျိုးပါတထိုင်အတွင်းအပေကင်းဖြစ်ချင်းယဟန္တာတတိပဋ္ဌာန်အကျိုးပါဘုရားသာမတထိုင်အတွင်းအပေကင်း ပฏิပဒံအကျိုးပါတခေါက်သမာဓိအပေတိจิตတိယပါတာသတိပဒံအကျိုးပါတရားအတွင်တရားအတွင်အပေကင်းအပေကင်းဖြစ်ခြင်းယနာဖြစ်ခြင်းယနာသတိပဒံအကျိုးပါသတိပဒံအကျိုးပါဆိုကြည့်တရားအတွင် ရက်မဟုတ်ဘူးနော်မနဲ့နေထွက်ကနေဝင်ကိုရက်လို့ခေါ်တာအခုကမတ်တိုက်ရက်နေတဲ့တရက်ကလေးအတွင်ဟုတ်ပြီနော်ဆိုလိုက်တလန်အတွင်တလန်အတွင်သေဖြစ်ခြင်းရာသာသတိပဒကျိုးပါတအိတ်အတွင်တအိတ်အတွင်အပေ ပဒသူဝါတခုံအတွင်းတခုံအတွင်းအကယ်ချင်းဖြစ်ခြင်းညာသာသတိပဒသူဝါဟောတတိကောင်းတဲ့အတွက်ဒါကြောင့်ရရှိတဲ့အကျိုးတရားတွေဟုတ်ပလားအေးဘုရားရွှေလက်ထက်သက်တော်ထေကြကာလတုန်းကပတာစာရီဆိုတာကြားဘူးကြတယ်နော်သာသေးလင်ဆုံးတနေ့တည်း6လောင်းမြိုင်တွေ့လို့ နှလုံးသားမခိုင်မာပဲရွတ်တွသွားရတဲ့ကျွေလွင့်ရွက်ဝါရေမျောပေတာလို့ထောက်တရားမရတဲ့စိတ်တစဝေဒနာသဲမကလေးသူမှတဲ့တနေ့တည်း6လောင်းမြင်တွေ့ရတော့ဒုက္ခနှိမ့်ဆက်မှုပြင်းထန်အင်မတန်ခိုင်ဟာလို့တတိလက်လောပြီးတော့ဝိလိစလိဘဝနဲ့ယူသွတ်သွားတာတတိကင်းသွားတာဟုတ်လားဟာငါမျိုးသမီးပဲငါလူသားပဲ အဝတ်နဲ့အစားနဲ့လုံကြီးနဲ့အင်ကြီးနဲ့နေရာမှာသိကိုမသိတော့ဘူးမိဘအပူလင်းအပူသားသမီးအပူတဏီရဲနဲ့6လောင်းမြန်အပူရေးမေးတော့တတိလွတ်ပြီးတော့ဝိလိစလိဖြစ်သွားအဲလိုနဲ့ဆိုပြီးတော့နောက်ဘုရားတရားပွဲတစ်ခုရောက်ဘုရားကတတိမတိလပပကိနီပကိနီနမတတိတတိကို ပတိလပအယယူလောနမတတိကိုအယယူလိုက် ဒီဟာပြောပြောတော့နှမတတိထာပါတယ်လေတတိထာအေးတတိထာလို့ဘုရားကချုံမြအေးကြီးမေတ္တာကြီးရှွန်းလက်တဲ့အတန်တို့ပြပြောလိုက်တော့ဗိဒအစွန်ဖြားမှာဝလစ်စလစ်ဖြစ်နေတဲ့ဟောပဒါစာရိယသူ့ကိုယ်သူကြည့်လိုက်တော့ဟဲအဝတ်အစားမရှိရှက်ရှာကြီးပါလားအေးတောကပရိဒေဝကြောင့်ဒါကနဲ့တတိတွေလွန်ပြီးတော့ဖြစ်ချင်တိုင်းဖြစ်ခဲ့ရတယ် အဲ့ဒီမှာ ရှက်တော့မှအနာနေပြီးတော့မှတရားနာပြိတ္တထဲကပုဂ္ဂိုလ်တကူကသူ့ရဲ့အပေါ်ယုံတစ်ဘက်ကလေးကိုပြစ်ပေးလိုက်တယ်အဲ့ဒါအခုခေတ်မျိုးသမီးတွေပတ်ကြတဲ့တပည့်တော့မဟုတ်ပါဘူးနော်အခုခေတ်မျိုးသမီးတွေပတ်ကြတဲ့တပည့်ကတော့သင်္ကေတလောက်ပဲရှိတယ်ဘုရားအထက်အောက်ရှဲကြောက်ဖုံးလမ်းပါလေအဝတ်စားမပါတဲ့လူတွေရောက်ကိုလှမ်းပစ်ပေးလိုက်ကြည့်ပေါ့အဲတော့သီလရှင်ကိုယုံလောက်ကိုရှေ့ရဘယ်လောက်ရှေ့ရမလဲ အေးဒီလားရကိုယုံလို့ရှိမှမိမိရဲ့အထက်အောက်ရှက်ကြောက်ဖုံးလာနိုင်မှာပေါ့။ခိုင်းတာပရဏမဟုတ်ပါဘူး။အဲဟာနဲ့တခါတည်းဖုံးလာပြီးတော့မှပိဋကကြားတဲ့ဖြစ်ပြီးတော့ဖရားထား။အဲဒါဖရားကိုအကုပယစေတဲ့။သူဟာသာတင်နေဆုံးကုန်ရှုံးကျွတ်တင်ပြီးတော့တောကတွေဖြစ်ခဲ့ရတဲ့စေတသာဝေဒနာတဲ့မာလေးတပါတယောက်ဖြစ်ပါတယ်တဲ့။ဒါကြောင့်ဖရားကသူ့ဝေဒနာပြအောင်လုပ်ပေးပါ။အဲဒါမြတ်စွာဘုရားက ခေါင်းရလိုက်ငါမတတ်နိုင်ဘူးတဲ့အေးငါလည်းဥနာတိမျိုးဖြစ်တော့သင်ကိုလည်းပဲအဲ့ဓာတွေအတွက်လွတ်အောင်ငါလွတ်ပေးမယ်ဆိုတာသဘာဝမကျပါဘူးတခုတော့ရှိတယ်ပဒါစာရီတဲ့သင်ကိုယ်တိုင်ကျင့်သုံးနိုင်မယ်ဆိုရင်ဖြင့်ရော့ဟောဒီမှာတတိပဋ္ဌာန်၄ပါးရှိတယ်အဲ့ဒီတတိပဋ္ဌာန်၄ပါးကို နိုင်နေစွာကျင့်သုံးနိုင်မယ်ဆိုရင်တော့ဖြင့်သင်ဟာချမ်းသာပါလိမ့်မယ်လို့နီးပဲပေးလိုက်ဒါပေးလိုက် အဲ့ဒါယခုခေတ်လူများသတိထားဖို့ဟိုလူဒီလူပြောရရင်နဂရောပိရင်ခြားကိုင်းကြာဝိဇာဘူရောဘာယတိကဘာရညာတွေလုတ်ပြီးမဲ့ဆိုတာကိုယုံကြည်ရင်တော့အဲ့ဒီလူဟာအမှန်လားအမှန်လားမှန်ပါဘူးအေးလောကပြောကြတယ်မစင်နှစ်တုံးကျွေးရင်ကျွေးတဲ့လူရဲ့အပြစ်သုံးလုံးစားလို့မှ မစင်မှမသိရင်ဒါပဲသုံးလေးလုံးငါးလုံး၆လုံးအပုတ်လိုက်ကုန်နေကြပြီဟုတ်ပလား အေးအဲ့ဒါကြီးဘုရားတဲ့တကိုးကြီးတဲ့ပုဂ္ဂိုလ်ဘယ်သူမှမရှိပါဘူးအဲ့ဒီတကိုးကြီးဆုံးဖြစ်တဲ့ဘုရားဆိုတဲ့ပုဂ္ဂိုလ်ကမှလုံမပေးနိုင်ရင်တန်မင်ညပုဂ္ဂိုလ်ဆိုတော့ပြောเสียလိုသေးလားကိုသွားမှကိုရောက်မယ်ကိုစားမှကိုပြင်းမှကိုအားထုတ်မှအဲ့ဒါလေးတော့သတိထားကြဗျာအခုကြီးဘုရားရင်မကြီးနဲ့တွေ့နေတာမိမ့်မမိမ့်မလှကလေးတရားအပြိုတော့မဟုတ်တော့ကလေးနှစ်ယောက်ရထားပြီဟုတ် တော့မိမလာလေးတယောက်ခါရယူတူပြီးတော့ဟူနေရသွားအာကလေးမြင်ကကလေးယူယူလာတာကိုတနေတဲ့ကလေးနှစ်ယောက်သေးတာငါသားဘယ်သွားတော့လားအမေကြီးအဲ့တော့အယူမဆိုမိဘတွေကတခေါက်ခနဲ့ခက်ခနဲ့ရလိုက်ကြအာဒုံနဲ့ပြခဲနဲ့ပေါက်လိုက်ကြကလေးတွေဆိုတော့ပြောစရာမလိုတော့ဘူးပေါ့ဗျာအခုခေတ်မှာအယူတွေးတဲ့အခါကလေးတွေဝိုင်းအောင်နေတယ်လို့ပေါ့မှန်ရလားမရှက်မကြောက်နဲ့အဲ့ဒါလောက်အထိဖြစ်ခဲ့ရတာဒါတော့ တနာစရာကလေးမကိုဘုရားကကဲနိုင်အုံဖပတာဇာတိအယူပြောက်စေလို့လုပ်ပေးမှာပေါ့အခုကစေတလုံးပိုင်ရှင်တို့ပျောက်ချစ်စရာတွေဆိုတာတော့ပရိသတ်စဉ်းစားတာကြည့်ပါမှန်ရလားမှန်ပါဘူးအိုင်မပြောလို့ဘူးယူတို့ဘာသာယူတို့သိကြဒီခေတ်ကလိန်ညာလက်ပြပြီးတော့လူတို့ရဲ့စိတ်ကိုဖခါတဲ့ဖန်ဟိုဖန်စားပြီးတော့နေကြတာလေးတွေအခုဘုရားရင်မကြီးတနာစရာမိမငယ်လေးတယောက် ဝတ်လေးစလင်းနဲ့ဖြစ်နေတာကိုယူနေတာကိုဘုရားကအုံဖလုပ်ပေးတာမလုပ်ပေးနိုင်ဘူးအဲ့တော့မင်းအဲ့ဒါတွေပျောက်ချင်တယ်ဆိုရင်တော့ရော့ဆိုပြီးတော့ဘုရားက တတိပဋ္ဌာန်၄ပါးပေးလိုက်တယ်ဆိုကိုအမှုအရာကိုအမှုအရာဖြစ်တိုင်းမှာဖြစ်တိုင်းမှာမန်စွာမရမည်မန်စွာမရမည်ကိုအမှုအရာကိုအမှုအရာဖြစ်တိုင်းမှာဖြစ်တိုင်းမှာမန်စွာမရမည်မန်စွာမရမည်ဆိုကြည့်ကိုအမှုအရာဖြစ်တိုင်းမှာမန်စွာမရမည်ကို တို့ပရိသတ်ဆွန်းနေခြင်းချင်း၍အဝါစုသင်္ဃအစရှိသောလူသားမှုတွေအခြင်းချင်းလူလာကြပြီအဲ့တော့ကြောင်းနေကြတဲ့ကာမူလာရအလေရအထက်တန်းတက္ကသိုလ်ဝင်နာတနေ့တနေ့အတန်းတက်တက်သွားတယ်လို့ဘုန်းကြီးတို့ပြိဿကိုလည်းအခုအတန်းတက်ပေးရတာကိုယ်အမူအရာဖြစ်တိုင်းရှင်မထာကာယ ानु ပသနာသတိပ္ပဒါအဲ့တော့ကိုယ်ဆိုတာခေါင်းကနေအောက်တခွင်ခြေပြား ရှည်ပြားကအထက်တကူဆံမြအထိကိုဘာခေါ်ပါလဲအဲအဲ့ဒီမှာအမှုအရာ အမှုအရာဆိုတာသဘောပါပဲအဲ့ဒီအမှုအရာသဘောဖြစ်တိုင်းဖြစ်တိုင်းရှုမှတ်တာကိုကာယ ानु ပဒနာတတိပဋ္ဌာန်တဲ့အဲ့တော့သမင်ဖီးဖီးတယ်မပြီးမချင်းဖီးတယ်ဖီးတယ်ဖီးတယ်အပုတ်ရင်လည်းပုတ်တယ်မှန်ရလားထုံရင်လည်းထုံတယ်စီးရင်လည်းစီးတယ်လို့အဲ့ဒီလိုသမင်နဲ့ပတ်သက်မျက်နှာနဲ့ပတ်သက်လို့တခါတဲ့မျက်နှာတစ်တာတွေ ပရမအရေးကြီးတဲ့နောက်ဆပ်ပြတိုင်းနောက်အဲ့ဒီဆပ်ပြကိုရှေ့ဒီလိုဒီလိုနေအပြင်ခန္ဓာကိုယ်အင်ကြီးလုံးကြီးဝတ်တာတွေအေးပြီးတော့ကြည်ကြီးခြင်းငယ်ဆွန့်တာတွေအဝတ်အထည်လဲတာတွေဖွတ်တာတွေဆိုတာတွေအဲလေးကစင်းလေးကတဲ့အာပဲလမ်းညာလားအာအရက်အကွေ့အဲ့ဒီလိုကိုဖြစ်တိုင်းဖြစ်တိုင်းမှတ်တာကိုကာယ ानु ပတနာတတိပဋ္ဌာန်ကိုဖြစ်တိုင်းဖြစ်တိုင်းမှတ်တာကိုဗာလဲ အေကာယ ानु ပဒနာတတိပဋ္ဌာန်လို့ခေါ်တယ်ဗျာကိုအမှုအရာ ဖြစ်တိုင်းဖြစ်တိုင်းမှတ်တာကိုဘာခေါ်ပါလဲကာယ ानु ပဒနာအေးအဲ့ဒါပဲခန္ဓာရေချိုမျက်နှာသစ်သပင်တို့ကောင်းမြင်ဝစားလက်ကြီးခြင်းငယ်ချော့ရဏချာတာစင်နာတတပနာဥပနာကျလေကြလေကြအေဝေအေရာ အဲ့လိုခန္ဓာကိုယ်ဖြစ်တိုင်းဖြစ်တဲ့တတိလေးနဲ့ကပ်ကပ်ကပ်ကပ်ပြီးတော့မှတ်သိနေတာကိုကာယ ानु ပါဒနာတတိပဋ္ဌာန်ခေါ်ပါတယ်ဟုတ်ပါလားသို့ကောင်းဆိုလပ်ပါကောင်းဆိုလပ်ပါဝေဒနာဝေဒနာပေါ်ဓာမယမီပေါ်ဓာမယမီသို့ကောင်းဆိုလပ်ပါဝေဒနာပေါ်ဓာမယမီကောင်းဆိုလပ်ပါဝေဒနာ တဲ့အဲ့ဒါကဝေဒနာဆိုတဲ့ပါဠိကဝေဒဟိတိတိဝေဒနာအယခံစားခြင်းဟာဝေဒနာပဲခံစားမှုဟာဘာလဲဝေဒနာအဲ့တော့ဝေဒနာဆိုတာကလူမျိုးကွဲဘာသာကွဲအကြီးအငယ်လို့အရွယ်အနေအထပြောနေကြပေမဲ့ခံစားမှုကအတူတူပါပဲပြိဘယ်လိုတူတာလဲမျက်ကျင်နဲ့အရှင်းဆုံတွေ့တဲ့အခါမြင်သိမှုတနည်းမြင်တဲ့အခါခံစားတဲ့မြင်ခံစားမဖြစ်ဘူးလားဖြစ်ပါဘူးဖြစ်ပုံလေးကိုပြောရရင် ကလင်းငယ်များဈေးဝယ်သွားတဲ့အခါပဲကြည့်ပါအေးအရာဝတ္ထုအထဲတို့အယုတ်တို့အတူတူပဲပြိတ္တာဒါပေမဲ့အစိမ့်လေးမှအနီလေးမှအပြားလေးမှအဝါလေးမှလို့အဲ့ဒီလိုအယောင်ကိုရွေးချယ်တာဒီအယောင်ရဲ့ခံစားမှုဘာခံစားမှုလဲအေးအယောင်ပေါ်မှာသူ့တွေ့ထိခံစားမှုဟာအနီကြီးတော့မကြိုက်ဘူးအစိမ့်ပေးအဲခင်ဗျားတို့တရုတ်လူမျိုးတွေများအမဲကြိုက်သလားကြိုက်ပါဘူးသုလပါဝေဒနာပေါ်မရဤတဲ့အဲ့ဒါက ဝေဒနာဆိုတဲ့ပါဠိကဝေဒဟိတိတိဝေဒနာအယခံစားခြင်းဟာဝေဒနာပဲခံစားမှုဟာဘာလဲဝေဒနာအဲ့တော့ဝေဒနာဆိုတာကလူမျိုးကွဲဘာသာကွဲ အကြီးအငယ်လို့အရွယ်အနေအထပြောနေကြပေမဲ့ခံစားမှုကအတူတူပါပဲပြိဘယ်လိုတူတာလဲမျက်ကြည်နဲ့အရှင်းဆုံတွေ့တဲ့အခါမြင်သိမှုတနည်းမြင်တဲ့အခါခံစားတဲ့မြင်ခံစားမဖြစ်ဘူးလားဖြစ်ပါဘူးဖြစ်ပုံလေးကိုပြောရရင် ကလင်းငယ်များဈေးဝယ်သွားတဲ့အခါပဲကြည့်ပါအေးအရာဝတ္ထုအထဲတို့အယုတ်တို့အတူတူပဲပြိတ္တာဒါပေမဲ့အစိမ့်လေးမှအနီလေးမှအပြားလေးမှအဝါလေးမှလို့အဲဒီလိုအယောင်ကိုရွေးချယ်တာဒီအယောင်ရဲ့ခံစားမှုဘာခံစားမှုလဲအေးအယောင်အပေါ်မှာသူ့တွေ့ထိခံစားမှုဟာအနီကြီးတော့မကြိုက်ဘူးအစိမ့်ပေးအဲခင်ဗျားတို့တရုတ်လူမျိုးတွေများအမဲကြိုက်တာလားကြိုက်ဘူးဗျာဝမ်းနေတဲ့အထိမ်းမှန်နေအပြင်သာအမဲကိုဝတ်တာနော် ကင်တရုပ်ကိုကတ်ကြီးလက်ဆောင်ပေးယူမလားမယူဘူးဟုတ်ပလားဒါသူ့ရဲ့မျိုးရိုးရှင်လားမှန်ရလားပိဋကကြီးအေးအဲ့ဒါပဲဒါကြောင့်နဲ့အဲ့ဒါခံစားမှုပါပဲထူးတော့မထူးပါဘူးဟုတ်လားဒီအဝတ်အထည်ဆိုတာအဝတ်အထည်ကဒီအယောင်ကအဆက်ကြောက်ကာဝယ်တာမဟုတ်ဘူးအဝတ်အထည်ကအဆက်ကြောက်ကာဝယ်တာမဟုတ်လားဖြူဖြူနီးနီးပြားပြားကြောင်ကြောင်ကြားကြား ဒါကများတို့ကတယုတ်ကအညိုကိုအမင်္ဂလာဆိုတာလေကိုင်ရှမ်းတို့ဘလောင်တို့ကြတော့အညိုမင်္ဂလာတွေဘာလို့မလဲကိုင်တယုတ်အရာလိုအရာအညိုရောင်ခွင့်ရဘာဖြစ်မဲ့ဆိုရင်ရှမ်းနေဟောတခြားလူမျိုးသားတွေဒုက္ခဖြစ်ကုန်ရောပေါ့ကိုင်တို့ဒုက္ခဖြစ်သလားဖြစ်ပါဘူးဒါမျိုးကဆွမ်းသာမှုတရားပဲဒါလေးတွေဖြေရမယ်ဒုပရိသမှန်ရလားတယုတ်ကကတ်ကြီးပေးပါအချစ်ပြတတ်တယ်မိပြတတ်တယ်ဆိုမဟုတ်လား အေးအဲ့ဒီဟာတွေတခါလေကြံ့ကြံ့ပတ်မှလူတွေကနိုင်နေချွတ်ချွတ်တွေးမိနေကြတာအဲ့ဒါခံစားချက်သရုပ်ပါပဲဘာသရုပ်လဲအဲ့တော့လူတိုင်းမှာခံစားမှုရှိတယ်ဆိုတာသိအောင်ကလေးကလည်းသူအယုတ်အဲ့ဒီအယုတ်ပေါ်မှာခံစားချက်မရှိဘူးလားအဟောအစအားလားအစအတော့ပေါ်မှာအဲ့ဒီလိုပဲတဲ့မြင်တာနဲ့ပတ်သက်လို့မြင်တာခံစားတော့ကောင်းတာခံစားတော့ဒုက္ခဝေဒနာ ကောင်းတာခံစားတော့ မကောင်းတာခံစားတော့အလဲအလတ်ခံစားတော့အဲ့တော့မြင်မှုနဲ့ပတ်သက်ပြီးခံစားမှုဘယ်နှမျိုးထွက်လာကြားမှုနဲ့ပတ်သက်လို့သုံးမျိုးပဲပေါ့နာမှုနဲ့ပတ်သက်လို့စာမှုနဲ့ပတ်သက်လို့ခြေမှုနဲ့ပတ်သက်လို့ကြံမှုနဲ့ပတ်သက်လို့အဲ့တော့မြင်ကြားနာစာတိ အဲ့တော့မူတည်ထားတာ6ခုတခုတခု3မျိုးကြီးဆိုတော့3 6လीအဲ့ဒါဝေဒနာပဲအဲ့ဒီဝေဒနာ ပေါ်လာရင်ဖြစ်လာရင်ကြုံလာရင် ကောင်းရင်လည်းကောင်းတယ်ကောင်းတယ်မကောင်းရင်လည်းမကောင်းဘူးနာတယ်ဒုံနဲ့ကျင်တယ်ခိုက်တယ်ခဲတယ်ရတယ်ရန်တယ်လေးတယ်တင်းတယ်ကြက်တယ်ပြီတယ်လို့အဲ့ဒီလိုတတိနဲ့ရှုမှတ်နေတာကိုဝေဒနာနုပတနာတတိပဋ္ဌာန်ဘာတတိပဋ္ဌာန်ဝေဒနာနုပတနာတတိပဋ္ဌာန်ဒါကြောင့်ကောင်းဆိုလပ်ပါကောင်းဆိုလပ်ပါ ဝေဒနာဝေဒနာဘောဓမယမိဘောဓမယမိဟောတတိလေးစိုက်ကြည့်နော်နှမျိုးပြီးသွားပြီနော်နာမတော့ကြတော့ဆိုလိုက်စိတ်အမှုအရာစိတ်အမှုအရာခြေတိုင်းမှာခြေတိုင်းမှာမှန်စွာမရမည်မှန်စွာမရမည်ဆိုစိတ်အမှုအရာခြေတိုင်းမှာမှန်စွာမရမည်စိတ်အမှုအရာခြေတိုင်းမှာ ခံရွာမရမီတဲ့အဲ့တော့သက်ရှိတိုင်းမှာစိတ်မရှိဘူးလားရှိပါဘူးစိတ်ရှိတယ်အဲ့ဒီစိတ်ဖြစ်တိုင်းဖြစ်တိုင်းဆိုတော့ခန္တရားခန္ဓာအာယုသင်္ခါရသက်ရှိတမဲကိုလိုချင်တဲ့လောဘစိတ်ခန္တရားမလိုချင်တဲ့အလောဘစိတ်ခန္တရားပြင်းမာတဲ့ဒေါသစိတ်ခန္တရားမပြင်းမာတဲ့အာဒေါသစိတ်ခန္တရားတွေ့ဝေတဲ့မောဟစိတ်ခန္တရားမတွေ့ဝေတဲ့အာမောဟစိတ် ခန္ဒီယံပြင်းတဲ့စိတ်ခန္ဒီယံတက်ကြွတဲ့စိတ်မှန်ရလားအေးတဲ့အာယံသင်္ကာရအားလျော်စွာတို့မှအဲ့ဒီစိတ်နဲ့ပတ်သက်တာတွေတော့မရှိဘူးလားအဲ့ဒါဖြစ်တိုင်းဖြစ်တိုင်းထင်ရှားလာရင် သူ့ကိုတတိနဲ့ကပ်မှတ်တာကို စိတ်တာနုပသနာတတိပဋ္ဌာန်စိတ်ဖြစ်တိုင်းဖြစ်တိုင်းတတိနဲ့ကပ်ပြီးတော့မှတ်တာကိုဘာလဲ အေးစိတ်တ ानु ပဒနာသတိပဋ္ဌာန်နဲ့ဗျာဘာစိတ်ဖြစ်ဖြစ်ကောင်းတာမကောင်းတာမရွေးချယ်ဘူးပေါ်လာတာကိုပဲမှတ်ပါမှန်မလားဒီလိုသဘောတရားသဘောတရားရှိပေါ်ညာရှိပေါ်ညာပိုင်းခြားမရမီပိုင်းခြားမရမီဆိုကြည့်သဘောတရားရှိပေါ်ညာပိုင်းခြားမရမီသဘော ကာယဝေဒနာစိတ်ဓာတ်ပြောခဲ့ပြီအဲ့ဒီသုံးခုကကျွေးနာမှန်သမျှတော့သဘောတရားနဲ့သိမ့်သွင်းပေါင်းစည်းယူလိုက်ပါတဲ့ဟုတ်ပါလားအေးအဲ့ဒီမှလည်းပဲသဘောတရားရောင်းမြန်ပြန်လိုက်တော့တရားသဘောရောင်းမြန်ပြန်လိုက်တော့သဘောသဘောတရားတရားသဘောတရားသဘောဒါဖြင့်တရားတရားဆိုတာဘာလို့သဘောပါအဲသဘောပဲ တို့တင်နာကအာဘွားငနဲ့တွပြီးတော့တခါတည်းပဲတရားမင်းနာမင်းကြီးတို့ကိုရင်ပြလိုက်မယ်အဖြူနေအပြာစသည်မြင်မှမဟုတ်ပါဘူးသဘောပဲအဲ့တော့ဒီသဘောရှိမရှိဆိုတာတယောက်တယောက်ပေါင်းသင်းဆက်ဆံရေးကိုကြည့်ပါတို့လူသားလောကပြောရရင်ဘယ်သူကသဘောကောင်းတယ်ဘယ်သူကသဘောမကောင်းဘူးအဲ့ဒီသဘောအဖြူအမဲအပင်ဟောအပုအရှိလို့ပြောလို့ရတယ်ဒါပေမဲ့မရှိဘူးလားရှိပါဘူးရှိနေတယ်လေ ဟာဘသူကသဘောကောင်းတယ်ဘသူကသဘောမကောင်းဘူးအဲ့ဒီသဘောကောင်းတဲ့အလုံးအပြာအပုအရှိအပိန်အဝမရှိဘူးပြိတတ်တည်လေးမြဲဟုတ်လားအဲ့တော့တရားရှိမှတဲ့တရားရှိမှတဲ့ဆိုတော့အာတချို့ကရှင်ကြီးတွေမြင်းကြီးတွေအာတကြားကြီးတွေပြမကြီးတွေနဂါကြီးတွေဂလုံးကြီးတွေတွေ့မှတရားမဟုတ်ဘူးရေကနေပေါ်တဲ့သဘောရေကနေပြောက်သွားတဲ့သဘောရေကနေပေါ်တဲ့သဘောရေကနေပြောက်သွားတဲ့သဘောဟုတ်ပါလားပြောရရင်အခုခေါင်းကြီးပြောလိုက်တဲ့ကစကားတစ်လုံးပြောက်တစ်လုံးပေါ်တစ်လုံးပြောက်တစ်လုံးပေါ်မှန်ရလားအဲ့ဒါ ဒါသဘောတရားပဲငါပေါ်ပြီးတော့ပျောက်သွားပေါ်ပြီးတော့ပျောက်သွားဖြစ်ပြီးတော့ပြက်သွားပေါ်ပြီးတော့ပျောက်သွားဖြစ်ပြီးတော့ပြက်သွားအဲ့ဒါဟာဘာလဲအဲသဘောပဲအဲ့ဒီသဘောကိုတရားလို့ခေါ်ကြတာအဲ့ဒီသဘောကိုတရားလို့ခေါ်ပါအဲအဲ့ဒီသဘောမြင်အောင်ကြည့်သဘောမှန်အောင်ကြည့်နိုင်ရင်ငါငါဥစ္စာငါဟာငါတန်ငါသမီးငါစရိငါမယားငါယောက်ျားငါလင်းငါတိုင်ငါဟာငါမြင်ငါချွေငါဦးငါအိမ်ဆွဲဦးမလားဆွဲပါဘူးသူကသဘောပဲရှိတယ်လေ ရှင်းရှင်းပြောရရင်မှုတပိဋ္ဌာနဲ့တန်တပိဋ္ဌာဘယ်ဟာလေးအလေးချိန်ပြောလိုက်ရင်အတူတူပဲမဟုတ်လားအေးမှုနဲ့တန်ဆိုတဲ့အမိကိုခွဲရင်တော့တန်ကလေးတယ်လို့ထင်ရတယ်ဒါပေမဲ့တပိဋ္ဌာလို့ဆိုလိုက်ခြင်းနဲ့အလေးချိန်ဟာအေးခုလည်းပဲကောင်းတာလဲပေါ်ပြီးတော့ပြောက်ရင်ပြီးတော့ပြဲမကောင်းတာလဲပေါ်ပြီးတော့ပြောက်အဲဒီသဘောမှန်ကိုခွင့်ပြီးတော့ချိန်ဝင်ညာကြည့်ရ ဒါလို့မမြင်နိုင်သေးသမျှငါငါဥဒ္ဒငါငါတန်ငါသမီးငါစရိငါမယံငါယုတ်တန်ငါလင်းငါတိုင်ငါငါမြင်ငါကျွေငါဥငါအိမ်ဆွဲနေငါသမီးလားမထီးနဲ့ငါသားလားမထီးနဲ့ငါအဖေလားမထီးနဲ့ငါအမေလားမထီးနဲ့သွားရောဓာတ်ကင်ထုတ်ဆွဲဟောလောဘဒေါသမောဟမှန်ရလားဗျာအဲ့ဒါမျိုးတွေဖြစ်နိုင်တယ်တဲ့ဒါကြောင့်အဲ့ဒီလိုမပြုသဘောမြသဘောမြသိရင်ဘယ်ပေါ်မှာမှညှိတွယ်ခြင်း ဟုတ်လားဆွဲလန်းခြင်းမရှိတော့ရင်သူသည်တတ်ချင်းဖြတ်ချင်းဆဲချင်းဆိုခြင်းအလုပ်ပြုလုပ်ပါအောင်မလားမပြုလုပ်ရင်သူငရဲကြီးမှာငရဲမကြည့်ရင်ငရဲတရိစ္ဆာန်ပိဋ္ဌာသူတကယ်ပယ်လေးပါးရအောင်မလားမရောက်နိုင်ပါဘူးအဲဝိပဿနာနည်းကအဲဒီလိုအပယ်ကနေလွတ်မြောက်အောင်လုပ်ပေးတာလောကဥပမာပြောရရင်တို့ရေပလင်းစီပလင်းလေးများဟာမဲ့ရင်စောင်းစောင်းရင်ဖိတ်တတ်တယ်မဲ့ရင်စောင်းရင်အဲ့ဒါပဲ အဲ့တော့ရေပလင်းကိုတဲ့တဲ့လေးသာထားရင်စောင်းပါအောင်မလားမငဲ့ပါအောင်မလားမငဲ့ရင်သူတက်ရှိတဲ့စီလေးရေတွေအဲအဲ့ဒါပဲတို့လည်းပဲတန်းချင်းတန်းမဲ့အာယုသင်္ကာရဟိုဒုပမငါငါဥဇာငါငါသံငါသမီးငါတိငါမယငါယုဇာငါလင်းငါတိုင်ငါငါမြင်ငါရှင်ငါဥငါအင်းလို့ငဲ့ရင်စောင်းစောင်းရင်ဖိတ်ငဲ့တယ်ဆိုတာငါဟုတ်ပလားစောင်းတယ်ဆိုတာငါဟာကိုလာမထင်းနဲ့ခုံမယ်ထားမယ်တမ်းမယ်ဖြစ်မယ်ရိုက်မယ်ထိုးမယ်ဟုတ်ပလား အဲဆောင်စောင်းရင်ဖိတ်ဆိုတာကအဲ့ဒီပုဂ္ဂိုလ်တည်တဲ့ပယ်လေးပါးရောက်သွားတာဖိတ်သွားတာမဲ့ရင်စောင်းရင်အဲ့ဒါပဲဒါကြောင့်ဝိပဿနာကမငယ်မစောင်းအောင်တဲ့ရင်မှတ်မှလေးသဘောတရားဘောမြတ်ရည်တည်အောင်ရှုမှတ်ရတာမှန်ရလားပြီအဲ့ဒီလိုရှုမှတ်လို့လောဘဒေါသငြိမ်းမှုဝိတုတာကြောင့်နေအများကြီးရှိပါတယ်ဂိုက်တော်ပြီဒါကဘုန်းကြီးတို့တတိပဋ္ဌာန်၄ပါးကိုခွဲကြပြောတာဆိုကိုအမှုအရာကိုအမှုအရာ จิตใดมามันสวามัยยามีโกอมุยาจิตใดมามันสวามัยยามีသံများကအောက်ခြေပြားခြေပြားကတက်တကူဆံများဒီကိုနဲ့ဖြစ်ပေါ်တာမန္တမြလိုက်ပြီးတော့သိမှတ်နေတာကိုကာယ ानु ပဒနာပရိပဌာကောင်းဆိုလပ်ပါကောင်းဆိုလပ်ပါဝေဒနာပေါ်တာမယမိကောင်းဆိုလပ်ပါ ဝေဒနာပေါ်တာမရမီမျက်စိကမြင်နားကကြားနှာခေါင်းကနားလျားကကြားခန္ဓာကိုယ်ကထိစိတ်ကကြံသီးတာနဲ့ပတ်သက်ပြီးကောင်းကောင်းဆိုးဆိုးအလဲအလအဲ့ဒီလိုဖြစ်ပေါ်တဲ့သဘာဝကိုရှုမှတ်ထားပါလေဝေဒနာနုပဒနာတတိပဋ္ဌာန်ဆိုစိတ်အမှုအရာဖြစ်တိုင်းမှာမှန်စွာမယမီစိတ်အမှုအရာဖြစ်တိုင်းမှာမှန်စွာမယ လေသက်ရှိတတ္တဝါတိုင်းမှာအသိစိတ်ရှိကြတယ်အဲ့ဒီစိတ်နဲ့ဖြစ်ပေါ်ပြီးလိုချင်တာမလိုချင်တာပြင်းမာတာမပြင်းမာတာတွေးဝေတာမတွေးဝေတာပြင်းနာရော့တာစသည်ဖြင့်နော်ကြောက်တာလန့်တာအဲ့ဒါလေးတွေကိုလည်းမမမမသွားတာကိုဘာခေါ်လဲစိတ်ဓာတ်ဥပဒနာတတိပဋ္ဌာန်သို့သဘောတရားဖြစ်ပေါ်냐ပိုင်းခြားမာယာမိတဲ့ဗျဟော အေးဒါကတော့ပုဂ္ဂိုလ်တ attva အထက်ကိုရိယာမရှိတော့ဘူးသဘောလေးမြသဘောလေးမြကိုချိန်ကိတ်ရှုနိုင်မယ်ဆိုရင်သူ့မှာအစွဲကင်းအစွဲကင်းရင်ငဲ့ရင်စောင်းတယ်စောင်းရင်ဖိတ်တယ်မငဲ့ရင်မစောင်းဘူးမစောင်းရင်မဖိတ်ဘူးဗျာသဘောပေါက်ပါလားအဲ့ဒီလိုပတာစာရီအာမြတ်စွာဘုရားကတတိပဌာလေးပါးပေးလိုက်တယ် မင်းဖြစ်ပေါ်နေတဲ့ဒုက္ခဒုက္ခချင်းရဲ့တွေငါကယူပြစ်တယ်လို့ဖယ်မပြစ်နိုင်ပါဘူးဘယ်သူမှလည်းဖယ်မပြစ်နိုင်ပါဘူးမင်းကိုယ်တိုင်ဟောဒီ၄ပါးကိုအာပွားများအထုံးမဲ့ဖြင့်ငြိမ်းချမ်းပါရမှုရပါလိမ့်မယ်အဲ့တော့ဟိုကလေပင်မရှင်ရဲ့တာရှင်နေတော့ဒါကိုတခါလေရင်နဲ့တက်လူကဝက်လုံးကိုအာပြစ်ပြီးဆွဲလိုက်တယ်လို့အခုဒီတရားကိုဖြစ်တိုင်းဖြစ်တိုင်းရှိမှလိုက်တာသောတာပန်တည်တယ်ပဒါစာရီပါဖြစ်သောတာပန်ဟောအယူပြောက်သွားပြီပြိတ္တာ ဒီဘဝတွေမဟုတ်ဘဝဆယ်တိုင်းတက္ကရာကအနာဂယဟန္တာအဲ့ဒီတက်ရမယ်ဘုရားဘလောက်ကြာကြာဒီဘယ်တော့မှအယူမဖြစ်ရတော့ဘူးလေသာဝရအယူပြောက်စေမှန်ရလားဒီပြင်စေဆိုတာကဆရာဝန်ဘိန်းတော်နဲ့သိပ်ပန်းကံကောင်းလို့တွေးကြင်ဓမ္မဝတ္တခဏပြောက်ခြင်းပြောင်းမယ်ပုရုဇေရှင်နောက်ဘဝပြန်ယူနိုင်တယ်ဒီဘဝမျိုးဟိုနောက်နောက်နောက်နောက်ဘဝတွေပြန်ယူနိုင်တယ်ဟောဒီဝိပဿနာအားထုတ်လို့သောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်တယောက်ဟာဘယ်လိုဘုံဘဝရောက်လို့မှ သာဝရအယူပြောက်စေဟာပฏิပဋ္ဌာ၄ပါးသာဝရအယူပြောက်စေဟာဒီပြဘလောက်ကောင်းတော့ဟုတ်ပလားအဲ့ဒါလေးပြောလိုက်တော့ခုနကအာအာချုမန်တက်အာကိုတကြီးဆိုပြီးတော့ခုနကပေါ်တဲ့ယုံနိုင်လားမမလွဲအောင်ရှင်းမလိုက်တဲ့ဝိပဿနာညာအပြည့်တဲ့အခါကျတော့ခုနကမငဲ့ရင်မဆောင်မဆောင်တော့မဖိတ်တော့သောတာပန်ဖြစ်ပြီး အဲဒီကအခုခေတ်ရှင်သီလရှင်ပေါ့ရှေးတုန်းခေါ်ရင်သူလည်းသင်္ကန်းဝယ်ရောက်မျိုးသမီးလောကဘုရားသာသနာတော်နှစ်900ရှိတယ်တို့သင်္ကန်းဝတ်ခွင့်နောက်ကြတော့စိတ်ဓာတ်မနိုင်စိတ်ဓာတ်ယာယီပြီးတော့ပြော့တဲ့အတွက်ဒါကြောင့်မျိုးမျိုးသမီးသာသနာကိုဘုရားရပ်တန့်ပြက်လိုက်တာဒါပါတော့အဲဒီလိုသင်္ကန်းဝတ်ပြီးတော့ရှေ့ဆက်အရဟတမက်ဖို့ရပုံကလေးနဲ့သိစိတ်ဝင်စားရသူလည်းယဟန်တစ်ပါးဆိုတော့ဆုံးငံသွားအဲဒီဆုံးငံသွားတော့မှပြန်လာတော့သပိတ်ချပြီးတော့ဒီ အဲဖဏမပါပဲသွားထားရတဲ့ခြေတော့ကိုဆေးရကြောအဲ့တော့ရေလေးရဲ့ခြေတော့ပေါ်ကရှင်းပြီးတော့ရေထဲမှာ၆တာနောက်တစ်ခါတစ်ခွက်လောင်းလိုက်နည်းနည်းလေးအစိုးရလေးရဲ့ဟိုဘက်အချောက်ဘက်လွန်ပြီးပြောက်သွားအဲ့ဒါလေးကြည့်ပြီးအိုးမမြဲပါလားပါတယ်တော့မမြဲပါဘူးအေးဝိပဿနာအခြေခံရပြီလို့သူကကြွားတယ်လာနေချတယ်သင်္ကန်းကိုင်းတော့လဲကိုင်းနေဝတ်တယ်စားတယ်ညီညီစွန့်ကျင်ငယ်စွန့်နေမှမှပြီးတော့ရှင်းတော့ကတော့ ဒီတို့လက်ထိတ်တွေဟာရကျင်ပြီးဒီပါဠိမရှိတော့ဖျောင်းနိုင်ထွန်းရတာမိတိုင်ပေါ့လေမိလင်းနိုင်ထွန်းရအဲ့တော့ကအလုံးသူတို့ရဟန်းသံဃာမတွေဖျားဝတ်တက်ဖို့တရားအထုတ်ဖို့သူကတပြက်လက်အလက်ကြပြီးတော့မိထွန်းတယ်ရှင်းဆိုပြီးတော့မိလေးထွန်းလိုက် အမိတော့ကလေးကတဖြည်းဖြည်းကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ဆိုပြီးတော့ကုံကုံသွားတယ်အဲ့တော့တို့ဖျောင်းနိုင်ကုံနာလေးကိုကြည့်ရင်ယုံနာသဘောနဲ့တူရတယ် ဒါလို့သူကမလို့ဆိုဒီဘယောင်းနိုင်မြင်းလင်းတိုင်လေးဟာကုံကုံသွားတာမျက်စိနဲ့အမြင်ပဲမဟုတ်လားအဲ့မြဲလို့ကုံတာလားမမြဲလို့ကုံမမြဲဘူးသာဝရရှိရင်ကုံမှာမကုံပါဘူးအဲ့ဒါတတိထားတို့မှကတော့အမျက်ရှိနေတဲ့ရွေ့တင်ဒီနေ့အဲ့လဲနောက်ရက်လေဒီခန္ဓာကိုယ်ပဲဒါပဲအနောက်ရက်လေဒီဟာပဲဒါပဲလို့တို့ကအမျက်ရှိတယ်လို့ထင်နေတော့ဖျောင်းနိုင်ပြီးမြန်ကြည့်ပါတဲ့တဖြည်းဖြည်းအဟောင်းကုန်းကုန်းကုန်းကုန်းသွားတာပဲမဟုတ်လား အဲ့ဒါမြဲလို့လားမမြဲလို့မမြဲပါဘူးအေးပရိဘောဂိယတဲ့ဟောနောက်တစ်ခုတို့ရေလေးစီးတဲ့နေရာကိုကြည့်တကယ်သာမြဲရင်ဒီရေဟာဒီနေရာမှာငြိမ်နေရမယ်အခုကျတော့ပန်းလေးချကြည့်တယ်အဲ့ဒီပန်းဝင်လေးကဘာဖြစ်လဲအဲ့ဒါမြဲလို့လားမမြဲလို့အဲတို့ယုံခန္ဓာလည်းအမြင်မပြတ်ရှင်းရှင်းနေပါတယ်ဟုတ်ပါလားအေးနောက်တစ်ခုအခုဘုန်းကြီးပြောနေတဲ့စကားလုံးဟာဒုပရိသတ်ထဲတော့တစ်လုံးတစ်လုံးထားတယ်နေတာအေးအဲ့ဒါလည်းရှေ့အလုံးပြောင်းမှနောက်အလုံးကြားတယ် ရှစ်တလုံးပြောင်းမှနောက်တလုံးပေါ်တယ်တို့တရားတော်မှလည်းရှစ်တလုံးကြားပြီးမှနောက်တလုံးကြားတာအဘိဓမ္မာသဘာယသဘောအရပြောရရင်အဆိုတဲ့စကလုံးလေးတစ်ခုဖြစ်ဖို့လေအေးခဏငယ်50တစ်ချက်ခဏကြီး18ချက်ရှိတယ်ခဏကြီးခဏငယ်အ ကြားလာကြားလိုက်တာတို့လူပါပါမလို့ဟာငါကြားတော့ကြားလိုက်တယ်ငါကြားတာပါလေဟောခုနကခဏငယ်50ခုဖြစ်သွားပြီခဏကြီး79ခုဖြစ်သွားပြီအမှမသိဘူးကြားလိုက်တာငါကြားတာပါလေလို့ပြန်စဉ်းစားလိုက်ခုနကခဏကြီး79ချက်ခဏငယ်50ချက်ဖြစ်သွားပြီပုံမပေါ်သေးဘူးတတိယကြတော့မှဟောနာမတတိယဟာစေတနာမနဲ့အဆိုတဲ့အမိကလေးပဲပုံစံမပေါ်သေးဘူးခဏကြီး 19ချက်ခဏမယ်5ချက်တစ်ချက်3လီရှိသွားပြီနော်19 3လီပေါင်းရင်50တိရှိသွားပြီနော်အရဲ့ရုပ်တည်းသူမပေါ်သေးဘူးအမီလေးပဲကြားလိုက်ဥထင်ရဘွက်ဆိုတဲ့အမီပဲကြားလိုက်ဒီဒီဥထင်ရဘွက်ဆိုတဲ့လူဖြူသလားမဲသလားပုသလားရှေသလားပိန်သလားဝါသလားသူမသိသေးဘူးလေဥထင်ရဘွက်လို့တော့သိလိုက် နောက်တခါကြတော့မှခဏကြီး18ချက်ခဏငါး50ချက်ကြီးမှာ အဆိုတာရှိကဓာတွေးလေးကိုခန်းငယ်ကတ်ထားတာပါလားလို့ဟောတယ်လို့ပြည့်လေးဝတီပြဓာအပြီးဓမ္မသဘောရဘလောက်နုညံ့တယ်လင်မြန်ချုပ်ပြောက်ပြည့်စည်နေတာမှန်ရလားအဲ့ဒါအတလုံးဖြစ်ဖို့ရတဲ့ဟောဇက်ခွန်လေးလေး51လေးလီ2000နဲ့4ဗျအဲ့ဒီလောက်စိတ်တက်တည်ဖြစ်ပြီးမှဓာတ်ဒီပုံမှာခန်းငယ်လေးကတ်ထားတဲ့အပုံစံတင်သွားတာ ဒါပြီးဒီမှာသဘောဘလောက်ငုံညံ့လဲဟုတ်ပလားအေးအဲ့ဒါပဲအဲ့လိုဆိုပြီးတော့နောက်ကြတော့တဖြည်းဖြည်းတဖြည်းဖြည်းနုညံ့သွားတာတရားဓမ္မအားထုတ်လို့အဲ့ဒီညံမဲရောက်ရင်ဒီပြင်မဲမှာမိုးရွာနေစိတ်ကူးနဲ့ကဒီမိုးပေါက်ဘလောက်ရှိတယ်လဲခံမနိုင်တခါလေညံနေအတိညာနေတိုးလာတာဟုတ်ပလားတိုင်းတော်ပါပြီဒါကိုယ်တိုင်အားထုတ်ခြင်းစပွဲဖြစ်အောင်ဘုန်းကြီးတို့ပြောရတာတိုင်းတော်ပြီဗျာ အဲ့လိုဆိုပြီးတော့ပတ္တသာရိယဒီမီးလေးကြည့်ရင်မတ္တကနေပြီးတော့ဟာကုံထတဲ့ပြည့်စည်တတ်တယ်အဲ့ဒီမီးကုံခန္ဓာလို့ဒုက္ခန္ဓာလေးတရေကြီးတဲ့ဖြစ်ပြီးနဲ့ကုံခံပြည့်ပြီးအဟောင်းဟောင်းပြောက်အသေးသေးပေါ်ဘောရတိကအဟောင်းဖြစ်အဟောင်းလေးပြောက်အသေးသေးပေါ်ဘောရတိအဟောင်းဖြစ်ဟာမောင်မကျဲပြီးတော့နေတော့ဟာအဲ့ဒီနေရာတော့မှဝိပဿနာခုနကဉာဏ်အရှင်းရှင်းဖြစ်ပြီးတော့ယဟန္တာဖြစ်သွားတယ်ဗျာပတ္တသာရဘာဖြစ်တော့ ဘာလေးကိုကြည့်ရှုရင်းကအဲ့ဒီဘုရားနိုင်လေးရဲ့တပြည့်ပြည့်တိုးတိုးသွားတဲ့ပြည့်သာဝရမမြဲဘူးကုန်ခန်းပျက်စီးချုပ်ပြောက်တတ်တယ်ဆိုတဲ့သဘောကိုသိပြီးတော့မှသူဖြေရတာဗျာမဆန်းကျင်ဘူးလားအေးသိပ္ပံပညာအဲ့ဒါလိုပြောင်းလဲလို့မရဘူးကိစ္စဒါကဗုဒ္ဓရဲ့အပြီးဒီမှာပညာပေါ့ဟုတ်ပလားအဲ့တော့ပတာဇာတိတဲ့ယဟနာဖြစ်ပြီးတော့ဟောငါဒီအမျိုးသမီးတို့ကိုကယ်ဆယ်မယ်အဲ့ဒါနဲ့ တခါတည်းဆုံးခံသွားရင်မှတာခုနှစ်နှစ်သမီးလေးတွေ့တာလှလိုက်တာမျက်လုံးမျက်ဖန်နာတာအနေအထားလက်ချေကစပြီးတော့ပြောစရာမရှိအောင်လှအဲ့တော့တဲ့မိန်းကလေးများလှလေခက်လေဘာပါလဲအေးအေးဒါကဘုန်းကြီးရဲ့အမျိုးတွေကြီးပါပဲခဏခဏခင်နေသွားနေဝင်နေထွက်နေတော့ဟုတ်လားအမျိုးချင်းပြောရမယ်ဆိုရင်တော့အဲ့ဒါအမျိုးသမီးများလှလေအဲ့ဒါအဲ့ဒါခင်ဗျားတို့ခက်အောင်လုပ်နေကြအလှပြင်တာဘာလို့တာလဲ ခက်အောင်လုပ်နေရမြက်ကုံးမွေးပြင်လိုက်တခါလဲနှုတ်ခမ်းပြင်လိုက်ဘာပြင်လိုက်ဟုတ်လားအဲ့ဒါခက်အောင်ကိုလုပ်နေရဘုန်းကြီးတွေ့ရင်အဲ့ဒါဒီအကုန်လုံးသက်သာသွားရဂုံစင်းတို့ကြဆင်းရတကယ်အကောင်ထီဖော်တော့မလို့ဟုတ်လားအဲ့ဒါလှလိုက်ကြတယ်လှတော့ဘာဖြစ်လဲဟိုလူကလူချင်းဒီလူကလူချင်းလေဟုတ်ပလားလူချင်းလို့သူဟာသာဂုံယူပေမဲ့ဒီကာမဂုံဆိုတဲ့စိတ်ဓာတ်ဟာပြင်းထန်ဆုံးပဲကာမဂုဏ်ဆိုတဲ့စိတ်ဓာတ်ကအပြင်းထန်ဆုံးအာခေါင်းဆုံး တတ္တိအမိုက်အမဲဟာအဲ့ဒါအလွန်ကဲဆုံးပဲရှင်ပြောပြမယ်လေမိန်းကလေးနေရာကြားလေးနေရာလူမျိုးအပြူတငယ်ချင်းအပေါင်းအဲ့ဒီမှာတယောက်သောပုဂ္ဂိုလ်များအိမ်အောင်ကြသွားကြကျန်တာလူလွတ်နှစ်ယောက်မိန်းကလေးတယောက်ယောက်ျားလေးတယောက်နော်အဲ့တော့ပွဲသဖြင့်သွားမယ်အခါကာလမိန်းကလေးကဟိတ်ကောင်ပါတဲ့ငါပွဲသွားရရှိတယ်ငါလုံကြီးမရှိလို့ညီလုံကြီးလေးချုပ်ပေးပါဆိုရင်ရော့ဖြုတ်ချုပ်ပေးထေကြတယ်နော်နောက်ကြတော့အဲ့ဒီမိန်းကလေးကဟိတ်ကောင်ပါတဲ့ငါယောက်ျားမရှိဘူးတဲ့ညီယောက်ျားလေးငါခဏပေးပါဆိုတော့ ကိုင်းအဲ့ဒါအဆွဲပဲဗျာဟမ်ဒါပဲယောက်ျားချင်းလည်းဟိကောင်နဲ့ငါလုံကြီးမရှိလို့မင်းလုံကြီးခဏပေးလိုက်ပါရွတ်ချွတ်ပေးလိုက်တယ်ဟိကောင်ကငါမိမ့်မမရှိလို့မင်းမိမလေးခဏခဏလောက်ပေးသားမှာပေးဦးမလားအဲကာမဂုဏ်ကအစိတ်ပြင်းထန်ဆုံးပဲမုံလားဝေစားနိုင်မယ်ဆိုတော့သဘောပေါက်ပလားအေးအဲ့ဒါပဲဗျာဒါကြောင့်လှလေအခက်လေဒါကြောင့်တို့မျိုးသမီးတို့ခက်အောင်မလုံးနဲ့ခက်အောင်လုံးရင် ဒုက္ခများသွားမယ်ခက်အောင်လုပ်ရင်အဲဒုက္ခများသွားမယ်တာမန်လူတော်တိုးနိုင်တဲ့အစစ်ရှိတော်ပြီဟုတ်ပလားသိပ်ပုံလုံးတဲ့ဟာတွေကိုပြောတာပါတင်းလုံးလို့တပတ်ပြန်လျှော့ရတော်ကြတကားတဲ့သမင်းမပြည့်ရည်နဲ့လာနေတော့တော်ကြအဲ့ဒါကြီးနဲ့ဆုံးမပြင်းတော့ဟုတ်မလားအမွင်တွေတော့ကြာကုန်မှသိုးရသေးတယ်ဒါကြောင့်တင်းလုံးလို့တပတ်ပြန်လျှော့လိုက်ရသင့်တော်တဲ့တန်ရှင်းမှုရှိရင်တော်ပြီအဲ့ဒီတဲ့မပိုးစီနဲ့ပိုးရင်တော့ ဒုက္ခရှာတာပဲပုံရင်တော့ဒုက္ခရှာအေးဒုက္ခရှာတာပဲဗျကြားဘူးပါလေပပဝတိကြောင့်ခုနှစ်ပြည်တိုင်းဖြစ်ဖြစ်မယ်ဆိုတာလေအဲ့ဒါဘာလို့ဒုက္ခဖြစ်လဲအဲပပဝတိကလှလို့ဒုက္ခဖြစ်တာဒါကြောင့်ဘုန်းကြီးတို့အမေရတော့လေအဲ့ဒါသဘောပေါက်ပြီဘုန်းကြီးတို့အယုတ်ဆိုးဆိုးလေးမွေးပေးထားခဲ့ဘာဒုက္ခမှမဖြစ်ဘူးဗျာဟုတ်ပါလားအေးအဲ့ဒါပဲဘာဒုက္ခမှမဖြစ်ဘူးအယုတ်ကမလှဘူးကို အခုမှတစိမ့်စိအမိတ်ကျေးဇူးတရားမလီငါအမိရုပ်ဆိုးလို့မွေးလားငါလာလာလာလေးမွေးရင်အခုသင်္ကန်းဝန်းလေးနဲ့တရားဝန်းနိုင်မှာမဟုတ်တော့ဘူးဟုတ်တယ်မကျော်လို့ကြည့်ပါဟုတ်လားကိုင်းတော်ပါပြီတဲ့အဲ့ဒါပဲဗျာဒါကြောင့်အဲ့ဒီမှာ ခုနှစ်နှစ်သမီးမိမတာချောင်းပြပြင်ပြောကြမရှိအောင်လှပတဲ့အမျိုးသမီးလေးတွေဟာဒီကလေးမှတော့ငါ့တကယ်မှဖြစ်မယ်မကယ်ကြရင် ဒုက္ခရောက်လိမ့်မယ်တပြီးတော့သူ့ကိုတစ်ခါတည်းသိမ့်တွင်ပြီးတော့ကြောင်းခေါ်တယ်မိသားရှင်နဲ့ဝတ်ပေးတယ်ခုခေတ်ဝတ်ပေးပြီးတော့ခုနကပြောလို့တတိပဒလေးပါးနဲ့ပြောအရွယ်လေးရငယ်တတိဘောကလာတာဆိုတော့ဒီအလုပ်ကိုကျွဲကျွဲလန်းလန်းမလုပ်သူကတန်ဝေကကြောက်စိတ်မှမရှိပဲတဲ့အလုပ်တခုဆိုတာတန်ဝေကရှိမှဆွဲမြဲတာမှန်ရလားမှန်ပါဘူးဒီဒါကြောင့်ရှင်ရဲလေလေတန်ဝေရရှင်ရဲလေလေ အဲသံဝေယရှင်းရဲတွေမှာဒါဘဝခန္ဓာယူသွားရထိုင်ရောလျောဟာသူ့အလိုကြီးလိုက်နေကြပဲငါအလိုဘာမှမလုပ်တော့ကြရေချုပ်ပြီးချုပ်ပြရပြန်အာတော့ကြအဝတ်လဲပြီးလဲပြရပြန်တော့ကြထိုင်ပြီးထားပြီးအိပ်ပြီးစားပြီးတောက်ပြီးယူပြီးပေါက်ပြီးဒီခန္ဓာကြီးကခိုင်းတယ်အဲ့ဒါကိုခုနကကာယ ानु ပါဒနာဝေဒနာ ानु ပါဒနာဒိဋ္ဌ ानु ပါဒနာဓမ္မ ानु ပါဒနာတနည်းနည်းတလိုင်းလိုင်းနဲ့ပေါ်ရယုံနာကိုရှုမှတ်တော့ဒီကနာကိုယ့်ကိုတစ်ဖက်သက်အနိုင်ကျင့်နေတာပဲဆိုတာသဘောပေါ်သွားပြီ မှန်ရလားအဲ့တော့အပြစ်မမြင် အနှစ်ထင်ချစ်ချင်းနာလက်ဒီစိတ်ဒီစိတ်အပြစ်မမြင်တော့အနှစ်ထင်လာတယ်အနှစ်ထင်တော့အချစ်ချင်းစရာဒါကြောင့်ဘုန်းကြီးတို့ဒီစရာပြောတာကိုချစ်တဲ့ယောက်ျားချင်းမိန်းမမိန်းမချင်းယောက်ျားချစ်လာပြီဆိုရင်ကိုကပြောတယ်ဟုတ်လားတိုင်းဘုန်းကြီးကမိန်းမကလေးဆိုပါလေအလားအညိုတော့အညိုပေါ့နော်ယောက်ျားလေးတစ်ယောက်ကလူကြီးတစ်ယောက်ကကိုယ့်ကိုမိတယ်အညို့ကိုချစ်တယ်ပါ အခုမြို့ကိုတကယ်ချစ်ရင်မြို့မျက်စိကထွက်တာလေးနည်းနည်းလောက်စားပြသားမှာသားမလားကောင်းလို့လားမကောင်းဘူးကိုကြီးမြို့ကိုချစ်တယ်ဆိုရင်လေမြို့ယူထားလာပြီးတစ်ခွက်တစ်ဖလားလောက်ပောက်ပြသားမှာသားမလားကိုကြီးမြို့ကိုတကယ်ချစ်တယ်ဆိုရင်မြို့ယူထားလာပြီးတဒုံနှုံးလောက်စားပြသားမှာသားမလားအဲ့ဒါအပြစ်မမြင်တော့ကဒိုးလူတွေကအနှစ်ထင်းနေတာပါမှန်ရလားအဲငရောကြီးရော ကြည်ချီရောမရောပြိုရောဥရောမျက်ကြီးကမျက်ချီးနဲ့မျက်ရည်ပဲထွက်တယ်ဟုတ်ရလားနှာခေါင်းကနှာချီးနဲ့နှာရည်ပဲမဟုတ်လားပါးစပ်ကရောတချီးနဲ့တရည်ပဲတကယ်ချစ်တဲ့တင်ပါးစပ်ကဟာလေးတွေတို့ကျွင်စားမလားအဲ့ဒါပဲအဲ့ဒါအပြစ်မမြင်တော့ဒါကိုအနှစ်ထင်နေတာ အပြစ်မြင်တော့ခုနပြောလို့တဏီကိုတွက်ကြည့်တာဒီခန္ဓာရဲ့အလိုချကြည့်တယ် ထိုင်ပြီးအောင်ထားပြီးအောင်ရပ်ပြီးအောင်အိပ်ပြီးအောင်ယူပြီးအောင်ပေါက်ပြီးအောင်စားပြီးအောင်တောက်ပြီးအောင်နဲ့သူခိုင်းတာကြီးလုပ်နေရတော့ဘယ်မှာကိုယ့်အတွက်ကြံလို့လဲတိုက်ပြန်ကြည့်မှန်ရလားအဲ့တော့ခုနကကာယဟောဒနာစိတ်ဓာတ်မှာ၄မျိုးသောနည်းနဲ့ကြည့်လိုက်တဲ့အခါကျတော့ဒီခန္ဓာကကိုယ်လိုမလိုက်ကိုယ်ကြိုက်မပါသူ့သဘောကြီးပဲသူမသိဘူးလားလူသဘောကြီးသူထောင်းနေတာပဲအဲ့တော့ပေါင်းရင်းစัจ जा ရင်းမှာတဦးတဦးအလံအပေးอยู่ရှိရတယ်မှန်ရလား အသိဉာဏ်မရှိပဲတစ်ဖက်သားပြင်ဘယ်သူမှမပေါင်းပါဘူးပြိဿပေါင်းအောင်မလားအဲမပေါင်းဘူးအဲ့ဒါပဲခန္ဓာနဲ့မိမိမိမိနဲ့ခန္ဓာဒါကြတဲ့တရားဓမ္မနီးနဲ့လမ်းကြောင်းနဲ့ကြည့်လိုက်တဲ့အခါဒီခန္ဓာကကိုယ့်အတွက်ဘာမှအလိုမလိုက်ဘူးသူ့ကြီးအလိုလိုက်တော့ဒီခန္ဓာပေါင်းရင်အောင်ပါအဲမပေါင်းရင်တော့ဘူးဒါကြောင့်လို့တစ်ဖက်သားအနိုင်ကျင့်လို့ ဘာလို့လဲအေးအဲ့ဒီတော့တစ်ဖက်သားအနိုင်ကျင့်တာကအဲ့တော့ခုနကကလေးမာလေးကတတိဘဝလှတဲ့ဘဝကသူများဖူးဖူးမဟုတ်ပါလာတာဆိုတော့ခုနှစ်ရက်တာကာလတရားစိတ်ဝင်စားဘူးအဲ့တော့သာသာရထေရီမာကြီးကအမြဲတမ်းရေးကြည့်ဟာဒီကလေးမှလူဘဝလဲသွားရင်ဒုက္ခပင်လေဝေတော့မှာပဲအဲ့တော့သမီးငယ်လာအောင်သမီးငယ်စဉ်းစားကြည့်ဒီခန္ဓာကသမီးရဲ့အတွက်ဘာမှအလိုချမဆောင်ရဘူးသမီးရတဲ့ဒီခန္ဓာအေးအပူစသည်ဖြင့် အလိုကြအောင်လုပ်ပေးနေရငါသမီးတို့မိမဆိုတာယောက်ျားကြီးတွေ့ရတဲ့ဒုက္ခလဲအလုံးရှိတယ်။အိုမလားနာမလားသိမလားအကုန်လုံးတူတူပဲ။မှန်ရလား။ယောက်ျားနဲ့မတူတဲ့ဒုက္ခကတလတ်တခါဓမ္မရာသွန်ကိုဝန်လွယ်ရ။အေးအဲ့ဒီလိုအာဝိနိကသီးရာရှင်းရင်၅မျိုးရှိတယ်သမီး။အဲ့ဒါကြောင့်အဲတာဝန်ခညာလေးနဲ့ကြိုးစားလိုက်စားသမီးကြွေးတယ်လေကြက်တကုံကြောက်တလုံးတရားဓမ္မတဲ့။ ဓမ္မစာလာမြန်သမိပိုင်သွားရင်ပြီးပြီအဲ့ဒီလိုပြောတော့ဘေးအတိတ်ကကုသိုလ်တဲ့ကံအခြေခံပါတဲ့အတွက်တည်းရခုနှစ်ကခုနှစ်နဲ့သမီးလေးရတခါလေဒီတထိုင်ကယဟန္တာမဖြစ်ငါမထဘူးလဲသေးပဲဒီဆိုပြီးတော့ခုနှစ်ကပေါ်တဲ့ယုံနာကိုသိခံပြီးတော့ရှင်းမလိုက်တာခုနှစ်ရက်လွန်မြောက်လို့အဲ့ဒါရှင်းရက်နေ့ဟိုးအဓမေဒီဝတေခုနှစ်ရက်လွန်မြောက်ရှင်းရက်မြောက်သောနေ့၌ ငါရုဏုကမဏိရှေကျွန်းငါတောင်းစွန်ပေါ်ထွက်အာယုံတက်သည်ရှိသောဘာပတိတမေရာဟိပတိတမလေးပါသုံးမဘိရကသုံးမနှင့်တကွာအရဟတံကိလေသာကင်းမြာရတဘုသောအရဟတံယာနာယေဖြစ်သောပါပူနေကောင်းစွာမသွေ ရောက်ရှိတော်မူသတည်းသာဓုသာဓုသာဓု ခုနှစ်နှစ်အရွယ်အမျိုးသမီးလေးပရမခုနှစ်ရက်တော့တရားသဘောမပေါက်သေးလို့ခိုင်မြဲစွာတတိမရှိသေးဘူးနောက်ပဒါဇာရထေရီဆရာမကြီးကသူ့ကိုအရေးတကြီးကြီးဖြစ်လူဘဝပြန်လက်မသွားအောင်အာပိတိုက်တွန်းတဲ့အခါကျတော့အာတရေနရေသုံးရေလေးရေငါးရေခြောက်ရေခုနှစ်ရေကြာမရွေ့မပြောင်းမသွားမလားမစားမသောမပေါက်မယုံမပြုတ်မပြင်းမဲနဲ့အာထုတ်လိုက် ရှင်းရဲ့မြောက်လို့ဟိုးရှေ့ဘက်က အာယုန်တက်တည်နဲ့တပြိုင်နက်တည်းသူ့အထိုင်ဖြတ်လိုက်တဲ့အခါမှာယဟန္တာဖြစ်ပါတယ်တထိုင်အတွင်းမှာယဟန္တာဖြစ်တာဘယ်အတွင်းဒါကခုနှစ်ရက်ကြီးကြာသေးတယ်ပြိတ္တာတချို့ကြတော့အဲ့ဒီလိုမကြဘူးအာကိုမတော်ငါယဟန္တာမဖြစ်တယ်မထားဘူးဟောယဟန္တာလည်းဖြစ်ရထားလိုက်တာအများကြီးရှိပါတယ် ဒါကြောင့်တရားအတွင်းတရားအတွင်းဒါကတထိုင်အတွင်းဘယ်ကင်းဖြည့်ချင်းယဟနာဖြည့်ချင်းယဟနာတတိပဋ္ဌာအကျိုးပါတရားအတွင်းတရားအတွင်းအဘယ်ကင်းဖြည့်ချင်းယဟနာတတိပဋ္ဌာအကျိုးပါဒီအခုတထိုင်အတွင်းပြောခဲ့ပြီနော်တရားအတွင်းဆိုတာကလည်းပဲမြေပြင်မဟုတ်ဘူး ဝါအတောင်60ထိပ်ပြဟာကြံ့ညံ့ဖမအေးဇလန်းကတွေးလို့ဒီချိန်တုန်းကရယုံမပရိဒတ်ရေရူပကလျာတဲ့မင်းသမီးလေးတိတ်ချောတိတ်လခန္ဓာကိုယ်ချိုးချက်ပြပြအကကောင်းအတူအပြင်ဆက်နှစ်တောင်ဝါအစွန်းမှာသူကဘာချောနဲ့ကနိုင်လဲအဲ့ဒီဘွဲကိုဥက္ကသင်္နာနဲ့တကွတတိသားကြီးတွားကြည့်ကြည့်တော့အဲ့ဒီဥက္ကသင်္နာက ခုနကရူပကလျာလေးကိုမြင်မြင်ချင်းအဲ့ဒါမြစ်ရှင်နဲ့အကုန်ချက်လိုက်မြင်မြင်ချင်းချစ်ခင်စုံမဲ့သွားတာဟုတ်ပလားမရမနေအသေးကြီးဆွဲလားမိဘကကွာအမျိုးတို့အရွယ်တို့မိန်းကလေးမင်းဘသူကြိုက်လဲခေါင်းခေါက်ပြီးသားမင်းကျွန်တော်ကတော့ရူပကလျာမှာရူပကလျာမင်းကွာအနုပညာသမားဖက်ကွက်စားဆိုင်အိမ်မနေနဲ့ရော့အဝတ်တထကိုတစ်ခုနဲ့လိုက်သွားအဲငွေတစ်ထောင်ပေးပြီးတော့မှမင်းမီးနဲ့လိုက်သွား အဲမင်းသမီးတွေညာရောပေါ်ပြပြောကြတယ်အဲလိုညာတော့အဲတခါလည်းပဲကလေးတယောက်ရကလေးတယောက်ရတဲ့အခါကျတော့အခုလိုနေဇာနာတဲ့အခါရူပကလျာကရေမိုးချိုးခေါင်းလျှောတဏခါပါမန်လေးကလေးလည်းရေမိုးချိုးတဏခါလိမ့်ပြီးတော့ရင်ဝင်နဲ့ပိုက်ပြီးတော့ကလေးချော့ဒီဘကလျာပါလို့ကလေးချော့ကလေးချော့တာတို့တခါကြီးတွေသိပါတယ်နော်ကလေးချော့တယ်ဆိုတာ ယောက်ျားကိုငော့တာဒါယောက်ျားကိုအားမရတာတွေအဲ့ဒီကလေးချော့တာထဲမှာထည့်ပြောတတိထားရင်ဒုပိဋကကြားပါလိမ့်မယ်ဟုတ်လားတဏဟာရကသဗုဒ္ဓသကတဝေနသဗုဒ္ဓတဏဟာရကသကလို့ရတဲ့အသဗျာဥစ္စာကိုထံကိုလူကြံရဲ့ဗုဒ္ဓအဘိမလူအဖေတူတော်မလားငပေငထူသားရဲ့ချော့တာကကလေးရှောင်းတာက အဲအဲ့ဒါပြောတာသဘောပေါက်အေးအဲ့ဒါပဲဒနာရကတာကာလို့ရတဲ့အသဗျာဥစ္စာကိုထံကိုလူချမ်းရဲ့ဗုဒ္ဓအတိမလူဖေးတူတော့မလားငပိငထူသားရဲ့နောက်တဝုဒုပညာပုရိသတာအဆိုအကအတအကပညာပါမမတတ်တဲ့နလဘိန်တုံးယောက်ျားရဲ့ဗုဒ္ဓအတိမလူဖေးတူတော့မလားငပိငထူသားရဲ့ ချော့တာကစောင်းတာကယောက်ျားစောင်းတာကချော့တာကကလေးရဟောဟေးဒါကြောင့်တက္ကတဝဏတာနွားတွေကိုကြောက်လဲတွေကို မောင်းရတဲ့အကောင်ဆိုပါမှမသိတဲ့နာလဘိန်တုံယောက်ျားရဲ့ဗုဒ္ဓအသေမလူဖေးတူတော့မလားငပေငထူသားရဲ့ချောတာကစောင်းနာကယောက်ျားဟုတ်လား တစ်ဘာမှအထူကမတဘူးကာလူရတဲ့အသမားထမ်းရတယ်နှစ်နွားတွေကိုကြောင်းလဲတွေကိုမောင်းရတယ်သုံးဒုပညာပုရိသတာအဆိုကဘာမှမတတ်တဲ့နာလပင်တို့ယောက်ျားရဲ့ပုဒ္ဒပါမာရုရမငိုကြွေးလိုက်ပါနဲ့အိုးအိုးအေးရဲ့လို့အမေလေးချော့ကသိမ့်မယ်အိပ်ပါတော်လားသာလာမောင်ရဲ့ပါချော့ချော့တာကတော့ကလေးအဲ့ဒီမှာဘိုးကတင်တာအင်ကြီးမပေါင်း ဒုံကြီးပေါင်းလာလို့နဲ့တခါလေးပဲနွားတွေနွားသားဆင်းလိုက်လောင်းနေပါတခါလေးအစာနဲ့ဖြော်လိုက်တရှင်တကောင်ကျွေးလိုက်အာယူပကရိယာကဆိုလိုက်အဲ့တော့ဥက္ကဋ္ဌိနာကကြားတော့ဟိမယူပတရားမင်းငါဆောင်းတာလားအဲ့တော့သူကပညာမင်္ဂလိနဲ့ခိုးလေးတကျော်နာမရူပံဆိုတာအခုခေတ်ထက်ထက်မဟုတ်ဘူးလို့ပေါ့ဗျာသူကတိတ်ပြီးတော့တာဆန်းနေတော့ယောက်ျားကဟိမယူပမင်းဒါငါ့ကိုဆောင်းတာချင်းရင်တယ်လို့ထင်လိုက်ချင်းရင်တယ်လို့ထင်လိုက် ခန့်ငေါ့ငေါ့ကလေးဟုတ်ပလားအဲ့တော့ဟိုကပြောတယ်အာမေမင်းငါထွက်သွားရင်ကလေးတယောက်နဲ့ကြံရင်းမယ်ဆိုတာကိုမင်းစဉ်းစားမိရဲ့ပူရန်ကိုကိုဥက္ကနာရဲ့ကိုရောပြားတွေကလေကားသုံးတဲ့နင်းရင်လူပြဖြစ်တယ်ဆိုရင်လေဒီမှာမေယူပရုကလည်းပဲဟုတ်ပလားဟို၁၉လမ်းသွားပြီးတော့လက်ဖြောက်တစ်ချက်လောက်ပြီးလိုက်ရင်ယောက်ျားတွေလဲတစ်စီးလောက်ရနိုင်ပါတယ်ပညာမှန် ဘာပါလဲအေးအဲ့ဒီလိုလေးနဲ့ပြောတာတော့ဥပါဒိနာတိတ်ပြီးတော့ဆူရောက်စာနာကြီးတယ်။အိုးဒါငါပညာမတတ်လို့နှိမ်တာပဲ။အေးမဖြစ်နိုင်နိုင်ရလို့ဘာမှမရှိဘူးဟေ့မဖြစ်သေးတာပဲရှိရမယ်။ကိုင်းသွားပြီးမယူပါ။မခံရင်သိနေသွားပြီးပညာသင်လိုက်တာပရိသတ်ရေမယေပက12တောင်ဝါအစွန်းမှာဘာကျွန်းနဲ့ကစားနိုင်ဥက္ကတိနာကြတော့အတောင်60ဘာဝါအစွန်းမှာဘာကျွန်းနဲ့ကစားနိုင်အတ္တပညာတတ်လား တက်လာတော့ခမမောက်ခကြောင်ကြားလေးပြန်မယူပကလည်းပဲနှုတ်ခမ်းလေးဟမောက်မျက်လုံးလေးတောင့်ကပ်ကြည့်အမေပညာတက်လာပြီပေါ့လေသူကနင့်နေလာလာအောင်ပွဲရနေတယ်ဆိုတော့သူ့ပညာလည်းသူအထင်သေးတယ်ဟာအဲ့တော့အထင်သေးတော့တနေ့ကြတော့မှပြိတ္တရေတခါတည်းပဲဟိုတစောင်းမုံးလာစက်တိကနက်ကပွဲသပင်ကြီးစုံတော့ပြင်မက်ကတခါတည်း right ဘုတ်ဒီမာလီအမေဘကဆန်တောင်းဝါဆွန်ဘာကျွန်းနဲ့ကစားဖို့ကိုကဒီနာကတောင်း60ဝါဆွန်ဘာကျွန်းနဲ့ကစားဖို့ ကိုစရာကြီးတွေကပ်ပြီးတော့ပြတဲ့အခါဘေး8400ဆန့်ဇာယုံကြီးဘယ်လောက်ဆန့်အများတို့ရှင်မန်းတင်မှာမြို့တော်မင်းအောင်ကိုကြီးလာကြီးလာဘုရားလက်ထက်ကစရည်မြည်သေးပါဘူးလူတွေကမမြင်မှုမူးပြနေတော့ကိုယ့်ဟာကိုယ်မှာအခုခေတ်မှာလေးများမြင်မှုတော့လေးများဘုရားလက်ထက်ကသက်သားနဲ့ကိုဆက်မပါပဲပြန်အောင်လုပ်တာခိုင်းထားပါတော့စမ်းပြီလို့ပြောတာပါအေးအဲ့ဒီလိုရှိတော့မှတခါလည်းပဲဟောဥက္ကသင်္နနဲ့ယူပကလျာ ယူပကလျာနဲ့ဥပပါပါဘာလုံးမလဲနှစ်ပါးသွားမယ်ဘာလုံးမလဲကဲအခုတစ်ပါးလေးရှိသေးတယ်နော်အေးအဲ့တော့မှတခါလေမယိပကဆိုတဲ့ရူပါယုံဗံပြာ၍ပညာတဲ့မူရာတတယုံဆံနှမြနဲ့ခန္ဓာကကျူစွာ ရတာယုံဖုထပနဲ့သုကကြပေတာကိုဥက္ကလင်သာရဲ့ထိချအောင်ရှူစမ်းမလို့တခါတဲ့တချင်းလေးဆိုပြီးတော့ဆန္ဒတောင်ဝါစုံလှလှပပတက်ပြီးဂျွန်းပြစ်ကချဗဟိတလက်ခုပ်တပြောင်းပြောင်းအေးကိုဥက္ကတဲ့ကိုတို့ဘလို့မြန်ပညာဘလို့ပညာမှန်နေကြည့်ပြီမဲ့လို့ကျုပ်ထမိန်ကတုံမခွာနိုင်ပါဘူးဆိုပြီးတော့အနိုင်နဲ့ဆိုလိုက်တဲ့တခြင်းဟုတ်ပလား ရူပါယုံဗံပြာ၍ဖန်ရတဲ့မူရာတထာယုံဆန်းသမျှနဲ့ခန္ဓာကကျူစွာအရတယုံဖုဋ္ဌပနဲ့သုကကြပေတာကိုဥက္ကလင်သာရဲ့ထင်ရှားအောင်ရှုသမ်းမာတဲ့ဘယ်လိုဆိုတာဒီဘကရိယာဆိုတာနော်ဖြူချရတော့ဆိုလည်းပြောရင်တော့မြင်လားသူကမြန်လွတ်လိုက်မှာဟုတ်လားကိုကကိုကတစ်ချက်ပြန်ပြောပြတာအေးအဲ့တော့မှဘသူအလဲ အဲဥက္ခသင်္နာလည်းအခုမှပဏ္ဏယเจ้าကဆင်းလာတာအနုပညာအာမန်စလေးနဲ့ဒီကလည်းပဲဒါလည်းဟဲ့မင်းသားမင်းသားအကုန်လုံးအဝတ်သားအလှပပြင်ပြီးတော့အဲခုနကမေယူပရဲ့တခြင်းကိုသူကပြန်လိုက်သမုရိသစ္စာသမုဒ္ဒမန္တေအရိယာများထင်ရှားသိနိုင်တဲ့ယုံနာနှယပရမသစ္စာနဲ့ မြင်ရဝဲရှုရမဲမဲယူပရဲ့ကြားရဝဲရှုရမဲမဲယူပရဲ့နာရဝဲရှုရမဲမဲယူပရဲ့စားရဝဲရှုရမဲမဲယူပရဲ့ချိရဝဲရှုရမဲမဲယူပရဲ့ဘယ်မလဲဟဲဆွဲစရာပုဂ္ဂိုလ်ရဲ့တဲ့ဘယ်သူဆိုတာဥက္ကပါဏရှုစရာတော့ဆိုရဆိုရင်တော့ဟုတ်လားဘုန်းကြီးကတစ်ဆင့်ပြောပြတာနော် ဟေးမယိပါတဲ့မင်းတို့သမုဒိနဲ့ပဲလူလောကကအာတခါတည်းပဲခုနကဤပံတတံခန္ဓာယပေါ့ဗျာအရူပယုံပံပြ၍ပညာတဲ့မူရတတယုံဆံနမယနဲ့ခန္ဓာကအကျူစွာ ရယူပါယုံလှလှပပလေးတွေတတ္တယုံအတန်အတိုးကျဲခန္ဓာယုံမွေးကြံသင်ကြမှုရသယုံချုပ်ခြင်းစပ္ပအလံခဖုဒ္ဓပါယုံအမအပြုတ်အနုအညာဆိုတဲ့တွေ့ထိတရားမှုတွေနဲ့ဒါတွေနဲ့ဖြားယောင်းလို့အနာကမခွာနိုင်ဘူးလို့မင်းပြောတာမှန်သင့်သလောက်တော့မှန်ပါလေဒါပေမဲ့လို့အရိယာတို့မျက်လုံးသုံးကြည့်လိုက်မယ်ဆိုရင်မြင်ရဝဲရှုရမယ်မေယူပရဲ့မြင်တယ်မြင်တယ်မြင်တယ်ဘုန်းကြီးစကားသုံးဆိုတခုပြောင်းမှာ တစ်ခုပေါ်တယ်အဲ့ဒီတစ်ခုပြောက်ပြီးမှနောက်တစ်ခုပေါ်တယ်ဒါမြဲလို့လားမမြဲလို့ကြာရဝဲရှုရမယ်မယူပရဲ့ကြာတယ်ကြာတယ်ကြာတယ်ရှေ့တစ်ကလုံးနဲ့နောက်ကလုံးဖြတ်လိုက်ရင်ဒါတဲ့ညွတာပဲကာတာပဲခရတာပဲတာတာပဲဆွဲလာကြဒါဆဲတာပဲဆိုတာပဲကျိတ်တာပဲမောင်းတာပဲမုံစရာရှိအောင်မလား ဘာကြောင့်လဲရှေ့တန်းနဲ့နောက်တန်းကြားတယ်ကြားတယ်ကြားတယ်ကြားတယ်ဖြတ်ပလိုက်တော့အတန်ကြီးမဆက်တော့ဆဲတာဆိုတာညူတာမတင်ရှားတော့ဘူးမဟုတ်လားမတင်ရှားတော့ညူတာညညူတာတာတာခရတာကြောင့်လောဘဖြစ်ဦးမှာဆဲဆိုတာကျင်းမနာကြောင့်ဒေါသဖြစ်ဦးမှာချစ်တိုင်းမှတ်နေတော့မသိမှုမောဟဖြစ်ဦးမှာတစ်ချက်ခုအဲသုံးရက်ပြတာဒါကြောင့်နာယဝေရှုရမေမေယူပယေနာနေခါလဲတဏ္ဍခါတို့ဟုတ်လား အေးဒီမွေးတို့မိမျိုးတို့နာနေနာနေနာနေနာနေရှင်းမတော့ရှင်းနဲ့နောက်နဲ့ဆက်မကူတော့သူကအရသာပြက်ပြက်သွားတော့ကောင်းနဲ့ဆိုတယ်ဆွဲလာမအောင်မလားဂျိုကျင်းစဘန်လန်ခဝါဒေဝါဒေဝါဒေဝါဒေဆိုတော့ဒီဝါတဲ့အပေါ်မှန်ကလေးကရောက်နေတော့ခြူသလားကျင်သလားမသိဘူးအာသီကလုံးပိုက်ခဲရောက်ပြီးသွားပြီမဟုတ်လား အေးထိတဲ့အခါမှာလည်းထိတယ်ထိတယ်ထိတယ်ထိတယ်ရှုကြည့်နေတဲ့အခါအာယုံတော့အထာမိမရဲ့ခန္ဓာကိုယ်ပဲမိမရဲ့လက်ပဲယောက်ျားရဲ့ခန္ဓာကိုယ်ယောက်ျားရဲ့လက်ပဲလို့ဆွဲလန်းစရာရှိသေးလားအဲဒီလိုဆိုပြီးတော့တခါလေမြင့်နုနုလေးဒါပါပါနဲ့မိလိုက်တော့အကွင်းလိုက်အကွင်းလိုက်ပြတ်သွားတာမြင့်ချောင်းကြီးရှိသေးတယ် အဲ့လိုပဲခုနကမြင်ရကြားရနားရစားရထိတိရမှာရှုမှတ်လိုက်တဲ့အခါအမတ်ကကြားကဖြတ်ဖြတ်ပြလိုက်တဲ့ပြင်ယောက်ျားပဲမိန်းမပဲလားချော်ရီရုပ်ထုကြည်ကံတယ်လို့ဆွဲလာမှုရှိဦးမလားဘယ်မရှိတော့ဘူးဗျာဒါကြောင့်နာယဝေရှုရမေမေယူပယေစာယဝေရှုရမေမေယူပယေထိယဝေရှုရမေမေယူပယေဘယ်မလဲဟဲဆွဲစရာပုဂ္ဂိုလ်ရဲ့တဲ့အေး အဲ့ဒါလိုနဲ့ဆိုလိုက်တဲ့ကဘုရားကကြွရှင်မဝလံကိုဟဲ့ဇမင်းသားဥက္ကတိနာတိတိကျော့တိအကတပိုက်ဆိုခိုင်းကားလိုက်စမ်းအဲဒီမှာဘုရားကပိဋက၈တောင်း၄တောင်းတို့သည်ဥက္ကတိနာဇမင်းသားမကြည့်မှု၍ငါဘုရားထံလဲပြန်၍လက်ဥချီကတိစေတည်းအဋိဌာန်လိုက်တော့ဇမင်းသားဘယ်သူမှ မကြည့်တော့ဘုရားမူကြည့်ရပဲလက်ဥချီလိုက်တော့ဇမင်းသားစိတ်ဓာတ်ကြီးကြဟောဗျာငါတို့ဒီကောင်ပေါင်းလဲဆိုပြီးတခါတည်းပြလိုက်ရတာ ငါပဲတရားမှမကြည့်ပါလားသူကြည့်တဲ့တော့မှလာလာဖရာထံရောက်အဲဒီမှာရှင်မောကလကလည်းအနာနာပတ်ဟေ့ဇာတမဥက္ကတေနသချင်းတပုတ်တီးတကြော့တီးပြီးအကတပိုက်ကလိုက်ပါဦးအဲ့ဒီကြတော့မှဟာဘုရားမုကြီးတန်တာအခုပဲဆိုရင်ဘုန်းကြီးတွေကကငါအမှုပညာအားပေးတယ်ဆိုပြီးတော့ဇွဲနဲ့ဆိုကလိုက်ရခင်ပုံမှန်နေသားကဂျွန်း9ပတ်ဖယ်လဲတယ် ဘယ်နှပါအခုတော့အာယုမန်နဲ့ဆိုတော့စုဒ္ဒသက်ခတ်တုံးနဲ့14ပါလဲဖတ်ဒါကြတဲ့ဝါအတောင်60ထိပ်ဖြာဖဝါလေးတစ်ဖက်ထောက်ရရကြတယ်နှစ်ဖက်ထောက်လို့မရပါဘူးခြေတစ်ပေါင်းဂျိုးလေးပေါ့ဟုတ်ပါလားဗျာအဲ့ဒီခါကျတော့မှဘုရားကစမ်းပြီးတော့တရားဟောတယ်ဆိုအတိတ်ကိုပြန်မလှိနဲ့ ဉာဏ်တရိရှိနောချုပ်ခဲ့ပြီမဟုတ်လားယုတ်တရားနာနဖို့မဖြစ်ခင်ကြောမတွေ့နဲ့မပေါ်သေးအမှန်တော်ယုံနဲ့နံဖြစ်စေကိုမလေးဖဲရှုမရမည်နော် အတိတ်ကိုပြန်မလှိနဲ့အတိတ်ကိုပြန်မလှိနဲ့ဉာဏ်တတိရှိနော်ဉာဏ်တတိရှိနော်ဆုတ်ခဲ့ပြီမဟုတ်လားဆုတ်ခဲ့ပြီမဟုတ်လားယုတ်တရားနန္နဖောယုတ်တရားနန္နဖောမဖြစ်ခင်ကြောမတွေ့နဲ့မဖြစ်ခင်ကြောမတွေ့နဲ့မပေါ်သေးအမှန်နော်မပေါ်သေးအမှန်နော်ယုတ်နဲ့နံဖြစ်စေမလင်ဖယ်ရှုမရမည်နော်မလင်ဖယ်ရှုမရ အေးအဲ့ဒီလိုဘုရားကအောက်ကနေပြီးတော့တရားဟောလိုက်မင်းတော်မင်းသက်သာတဏ္ဍခအဖွေးသားနဲ့သမင်းသားဥက္ကတိဏလီဝါတောင်60ထိပ်ပြဘဝလေးထောက်ရရင်ကခန္ဓာမှာခုနကအတိတ်ကိုပြန်မတွင်အတိတ်ဟာပြီးခဲ့ပြီးချုပ်ခဲ့ပြီးကောင်းကောင်းဆိုပြုပြင်ပြောင်းလဲလို့ရသေးလားခိုင်တော်မဏိကမနေ့ကတွေ့ခဲ့တဲ့အဖြစ်အတွေ့ဖြစ်တွေ့ကြုံတယ်ခဏပြန်ပြင်လို့ရသေးလားကောင်းကောင်းဆိုဆိုပြန်ပြင်လို့မရရင်သူ့ကိုရှင်ရင်နဲ့ထပ်မလွင်နဲ့ဖယ်ထားလိုက် ။ကိုင်းအခုဒီတရားပွဲကထပြီးတော့သွားရင်ဘယ်ဘက်ကလမ်းမလားညာဘက်ကလမ်းမလား။ရှားရာကလမ်းမလား။တတ်မှတ်လို့ရတယ်။ဒါကြောင့်လမ်းပြင်လာကစမပေါ်သေးတဲ့အနာဂတ်ကိုလေကျွန်းတင်တွေးခေါ်ပြီးမောပန်းမနေပါနဲ့သူဖြစ်လာကြီးမှဖြစ်လာမှာပါ။ကိုယ်နဲ့မဆိုင်သေးပါဘူး။ဒါကြောင့်ပိစုံပန်တဲ့တဲ့ကိုရှုမှာ။ပါပါလေ။ဒါကြောင့်ထိုင်တယ်မှာထိုင်တယ်ယုံနာသွားတယ်မှာတယုံနာရချက်မရချက်ယုံနာအိတ်တုံးမှာ အဲ့ဆုံးယုံနာအဲ့ဒီထင်ရှားမှတ်တာအကောင်းဆုံးပဲအဲ့ဒါနဲ့ဝါတောင်60ထိပ်ဖြဖဝါလေးတစ်ဖက်ထောင်းရရက်ကဇမင်းနာဥက္ကတိနာသူတဏ္ဏထင်ရှားတယ်လို့ရှိမှတဲတဲတဲတဲတဲတဲတဲနဲ့ညံညံတက်မဲ့ပြီးရဟနာဖြစ်သွားတယ်ဗျာဘာဖြစ်သွားလဲဘယ်အတွင်းမှာဖြစ်ဘယ်လောက်ကြာမှလဲဒီဝယ်လုံးပေါ်ဘယ်လောက်ကြာအောင်ရနိုင်မှလဲတပည့်တို့နိုင်ဝဲဟာလွန်ရောပါ အဲ့ဒီအတွင်းလေးကိုရှုမှတ်လိုက်တာသောတာပန်သဂရာကအနာကယဟနာဖြစ်သွားတာဗျာဒါကြောင့်တရားအတွင်းတရားအတွင်းအပေရှင်ယဟနာနှစ်ခုပြီးသွားပြီနော်တထိုင်အတွင်းယဟနာဖြစ်ပုံတရားအတွင်းအဲနောက်တိတ်အခင်းရည်သက်ချမှာတအိတ်အတွင်းနဲ့တလှမ်းအတွင်းယဟနာဖြစ်ပုံကိုနာကြစို့အချိန်ပြည့်သွားပါပြီအဲဒါပထမပိုင်းပြီးသွားပြီ သင်အတွက်ဒုတိယပိုင်းဒီသိန်တော်အခင်းရည်သက်ချတဲ့အခါမျောပါဟုတ်ပါလားဘလောက်စိတ်ဝင်စားစရာကောင်းလို့များအဲ့တော့ဘုန်းကပြောတာဘာတို့ဒုပရိက္ခတဲ့တတိကောင်းခြင်းဆိုတဲ့အကျိုးဟာဒါပါပဲတထိုင်အတွင်းနဲ့လည်းအသောကင်းကွာယန္တာဖြစ်နိုင်တယ်တရားအတွင်းနဲ့လည်းပဲတလန်းအတွင်းနဲ့လည်းပဲတအိတ်အတွင်းနဲ့လည်းပဲ အဲဒါကြောင့်ကျောင်းတော်ဆောက်လို့လူတန်းရတဲ့ပုံကိုယ်တွေကတတိကောင်းရင်အကျိုးဆိုတာဒါပဲဒါကြောင့်ဘုန်းကြီးတဖြည်းဖြည်းတဖြည်းဖြည်းတက်လာအဲ့ဒီတိမ်တော်အခင်းခင်းမို့ရလဲတို့ဆွေတော်မျိုးတော်များတရားရှင်မှာသွားရည်ရချင်းထိုင်ရင်လျောင်းရင်ရှိမှာပေါ့ဟုတ်လားနေရာတော့ပြင်ပြီးပြီအလုံးဝင်ဖို့ပဲကြံတော့တယ်လေမှန်ရလားဟမ်ကင်ပြေးသွားပြီဗျဒီဘက်ကမော်တာမြန်နဲ့ထင်တယ်နော်အေးအဲ့ဒါကြောင့်အဲ့ဒါတတိကောင်းခြင်းအကျိုးတဲ့ အဲနောင်နောင်ဘဝယဟနာပဖြစ်ရာကျူအစဉ်တဲ့ကြောင်းဆောင်တဲ့ပုဂ္ဂိုလ်တွေဟာဟောအခုခွန်ကြီးတို့ကပဲဒီကြောင်းတွေကုသိုလ်ဖြစ်အောင်ဆိုပြီးတရားမဟောဘူးလားဟောတရားဟောတော့သတိပဋ္ဌာန်လေးပါဟောရပြီဒါကိုစိတ်ဝင်စားသွားကြတဲ့ကျောင်းတကကျောင်းမှာလူရှင်တွေကဒီတရားကိုအာထုအာထုရင်ဟောခုနကပြောတဲ့အပယ်ရှင်ရဲ့လူရှင်ရဲ့နတ်ရှင်ရဲ့မြမရှင်ရဲ့ကင်းတဲ့နိဗ္ဗာန်ကိုရပါလိမ့်မယ်တဲ့ရှင်းမလားဒါဆိုကျောင်းလူသူမကျိုး900 လူနင်းနတ်တို့ဖြစ်ရ၏လူနင်းနတ်တို့ဖြစ်ရ၏အတိဘဝအစဉ်ဆောက်အောင်ရလို့ရှောက်ယုံမထကြသည်ပင်မကောင်းအိမ်မမမြင်မလို့ထင်လျက်တတိမြဲခိုင်အင်းနောက်နောက်ဘဝယန္နာပ ရှိရတုအစဉ်ရှိရတုအစဉ်အထာကသေ